ဒီနေ့2020ခုနှစ်အောက်တိုဘာလ25ရက်စနေနေ့ဆောင်းရစကုဘေးဧရိယာမှာရှိတဲ့ထေရဝါဒဓမ္မကမ္ဘာလာစဉ်ပိုင်း60ပေါ့လားသင်္นานချမ်းတော့9နာရီနေ့သင်မဲ့အကြောင်းအရာတွေကတော့သတိပဋ္ဌာန်၄ပါးရဲ့ဝိညာဉ်နုပဒနာဆက်ဝိညာဉ်နုပဒနာမှာဘုန်းကြီးတို့နေ့ကပြောသွားတာကဒုက္ခဝေဒနာရှုနည်းပေါ့နော်ဒုက္ခဝေဒနာနဲ့ပတ်သက်ပြီးတော့ လကုလပိတတကကြီးကိုမြတ်စွာဘုရားဟောတယ်မြတ်စွာဘုရားမမေ့တော့ရှင်သာရိပုတ္တရာထပ်မေးရတယ်ပေါ့ရှင်သာရိပုတ္တရာထံရောက်မှရှင်သာရိပုတ္တရာကအဲဒီရှုမှတ်နည်းကို ရှင်းပြဝိမဏိကပရမတုတ်လို့ပြောခဲ့တယ်နောက်ရှုမှတ်တဲ့ပုံဒါတွေကတော့အရေးကြီးလို့ဘုန်းကြီးထပ်ပြောမယ်နော်မနေ့ကပြောခဲ့တဲ့ဟာမျိုးပါပဲထပ်ပြောဒီဒုက္ခဝနာကိုရှုခြင်းတော့ဘုန်းကြီးတို့တော့သိခဏနိုင်မှရှုစေခြင်းတော့ တိမခံနိုင်စေရင်တော့မရှိစေခြင်းပေါ့တိခဏနဲ့ဆိုရလဲဣရိယာပုခန္ဓာနာပြင်ပြီးတိခဏမျိုးတော့မဟုတ်ဘူးပေါ့နော်ဣရိယာပုမပြင်မဲနဲ့တိခဏနိုင်တာမျိုးပုတ်ကောင်းတယ်တခါဣရိယာပုမပြင်မဲနဲ့မှတခါလဲဇုံအတင်းပေါ့လေခေါ်လဲတင်တာစိတ်ကလည်းတင်တာပြီအဲ့ဒါမျိုးတိခဏမျိုးလည်းမဟုတ်ရဘူးပေါ့ထိုင်နေထိုင်နေတဲ့ဣရိယာပုရနေရနေတဲ့ဣရိယာပုကိုရှုမှတ်တဲ့ဣရိယာပုပေါ့မပြင်မဲနဲ့တိခဏမျိုး ကိုပြောတာပေါ့နော်ဒုက္ခဥနာလေးကိုရှုဒုက္ခဥနာရဲ့ခံစားမှုလေးရှုကြည့်ပေါ့နော်အဲလိုအဲလိုရှုကြည့်လို့တိမခံနိုင်မှုဆိုရင်တော့တိမခံနိုင်တော့နာကျင်ကြိုက်ခဲနေရင်တော့မရှုနိုင်ဘူးဒုက္ခဥနာရှုကြည့်လို့တိခံနိုင်တယ်ဆိုမှအထိုက်လျော်ပေါ့လေတိခံနိုင်မှရှုစီခြင်းတယ်တိမခံနိုင်တော့နာကျင်ကြိုက်ခဲမှုဘုံရတိ ရှုမိဘာဖြစ်လဲဆိုဒီဒုက္ခအောင်တော့ပျောက်လို့တဲ့စိတ်နဲ့ရှုတတ်တော့သက်တာလို့တဲ့စိတ်နဲ့ရှုတာနော်ဝိပဿနာရှုတယ်ဆိုတာကမာတိပဏ္ဍုံမှာပြောရဝိနည်းလောကေဘိဇာဒေါမနတံလောဘတို့ဒေါသတို့ပယ်ဖြောက်ဖို့ဝိညာဘုံမှာဖြစ်နေတဲ့လောဘဒေါသဆိုင်တဲ့ကိလေသာတွေကိုပယ်ဖြောက်ဖို့ကုံမုံနည်းဖို့ကျင့်တော့လောဘနဲ့တွဲရှုနေတော့ဒီနည်းကလွယ်နေပြီပေါ့ နော်ဒုက္ခဝနာပျောက်ခြင်းနဲ့စိတ်သက်သာခြင်းနဲ့လောဘစိတ်နဲ့ရှုပြန်တော့သမာဓိအာမကောင်းသမာဓိအာမကောင်းတယ်လည်းမကြောက်ဘူးပေါ့မကြော်လို့မကြော်လားနေဘာဖြစ်လဲဆိုဒေါသနဲ့ရှုရှုတိုင်းအောက်ကြပြီတလားကြပြီနှစ်နှစ်လကြပြီဒါကိုပျောက်မပျောက်နိုင်ကြောမကြောနိုင်တချို့ကြလဲအတင်းကိုကဒီတစ်ပတ်တွင်တော့ဒီရက်တွင်တော့ပျောက်ချလိုက်မှာပဲဒီလိုဒေါသစိတ်နဲ့ နော်အတင်းဖြီးပြီးတော့ရှုမိတတ်တယ်အတက်ဒေါသခေါ်တော့အဲ့လိုရှုပြန်တော့ဗာပြစ်လာလဲဆိုပိုးနာလာပိုးနာလာတော့စိတ်တက်ကကြာသွားပြန်စိတ်တော့ကြောင်းနေတူတကထပ်ရှုပြန်တယ်ဒီတော့ဒုက္ခဝိနာကနာကျင်မှုမတက်တာပေါ့မတက်တာတော့ဒီတော့အတက်ဒေါသစိတ်နဲ့လည်းမရှိပါနဲ့အကြဒေါသစိတ်နဲ့လည်းမရှိပါနဲ့ခုနပြောခဲ့သလိုတတိပံဆိုတာကတော့ ဝိပဿနာရှုတယ်ဆိုတော့ဘယ်ကာယ ानु ပဒနာရှုယူဝေဒနာ ानु ပဒနာရှုယူစိတ်ဓာ ानु ပဒနာရှုယူဓမ္မ ानु ပဒနာရှုယူဒီဝေဒနာတွေပေါ်မှာဖြစ်နေတဲ့ကိလေသာတွေနိဝေဒနာတွေကင်းဖို့ကွာဖို့နည်းဖို့ကုန်ဖို့ဒါရှုတော့ခုလိုဒေါသစိတ်နဲ့ရှုနေတာလွဲနေတာအဲဒုက္ခဝေဒနာကိုရှုတော့မယ်ဆိုရင်ဘုန်းကြီးတို့ဘယ်လိုကြံကြံပေးရလဲဆိုယောဂီတွေကိုထိုင်းနေတဲ့ဣရိယာပုသို့မဟုတ်မတ္တရနေတဲ့ဣရိယာပုမပြင်းမဲနဲ့သိခံနေတာ နော်အဲ့လိုသိခနိုင်ဖို့အတွက်စခဲ့တဲ့ခြေတော်နှစ်ဖက်မထပ်ဖက်နဲ့ထားရတာပေါ့လေအဲ့လိုမထပ်ဖက်နဲ့ချဲချဲလေးဒီလိုကြဲကြဲလေးထားမှဒီလိုထပ်ထားရင်လည်းခြေကြီးမခံနိုင်ဘူးနောက်ပိုင်းတမာရီအကောင်းလို့ရင်တော့ဘယ်လိုပဲထထားဆင်ပြေပါနံပါတ်1ဣရိယာပုတ်မပြင်းမင်းနဲ့သိခနိုင်ရမယ်မှတ်ထားမယ်နော်နံပါတ်2ဟိုခန္ဓာကိုယ်လည်းတင်းမထားဘူးစိတ်ကလည်းတင်းမထားရအောင် ခန္ဓာကလည်းတက်တောင်တက်တာတက်တောင်တက်တာဆိုဒီလိုမတ်မတ်တော့ထားတော့အကောင်းကလည်းမတ်မတ်ထားတယ်စိတ်ကလည်းတင်းထားပြီးတော့စိတ်ကိုတင်းမထားအောင်လည်းမကောင်းအေးအေးဆေးဆေးပေါ့ဟိုဖြစ်ချင်တာတွေရချင်တာတွေဖြစ်ချင်စောတွေရချင်စောတွေနဲ့မှတ်နေလည်းမရဘူးစိတ်ကိုဖြစ်ချင်စောတွေရချင်စောတွေမထားပါနဲ့စိတ်ကိုအေးအေးဆေးဆေးလေးမှတ်စေစေထားပေါ့ဒါပြီးမှရှုမှိုင်းပေါ့ကောင်းတယ် နံပါတ်3အနေနဲ့ဗာပြောခြင်းလဲဆိုငကုလပိတာ3နဲ့အညီပြောရရင်တော့ဒိဋ္ဌိကိုကြိုတင်ခွာတာနော်ဒိဋ္ဌိခွာရဲဆိုတာဒိဋ္ဌိကြိုတင်ခွာရဲဆိုဗာလဲဆိုကြိုတင်ခွာဖို့တဲ့ဘုန်းကြီးတော့ဗာသိထားတယ်ခန္ဓာ၅ပါးကိုသိထားခန္ဓာ၅ပါးယူဘက်ခန္ဓာယုတ်တရားတွေကိုယူဘက်ခန္ဓာခေါ်တာပေါ့နော်ခံစားနေတဲ့ဝေဒနာလေးကိုသိဉ္ဇခန္ဓာမှတ်သားနေတဲ့သဘောလေးကိုခံစားနေတဲ့ဝေဒနာလေးကိုဝေဒနာခန္ဓာခံစားတဲ့သဘောလေး မှတ်သားတဲ့သဘောလေးကိုတင်ညာခန္ဓာသိနေတဲ့စိတ်လေးကိုဝိညာဉ်နဲ့ခန္ဓာစေတသိက်တွေဒီအာယုန်တခုပေါ်ရောက်တော့ကြောက်ကြဆိုင်ပြီးတော့ဝိရိယကုပြီးတော့ပေါ့နောက်ပြီးတော့စေဆော်ပြီးတာလည်းစေတနာလို့လည်းပါတော့နှလုံးသွင်းမှုလို့အဲ့ဒါတွေကတော့သင်္ခါရခန္ဓာပေါ့ခန္ဓာ၅ပါးရှိတယ်ရုပ်ခန္ဓာတစ်ပါးကျန်တဲ့စိတ်စေတသိက်ခန္ဓာ၄ပါးပေါ့ ဒီဟာတွေကိုကျင့်ချုပ်လိုက်ယုံနာနာနှစ်ပါးပဲရှိတာပေါ့နော်ဒီယုံနာနှစ်ပါးခန္ဓာ၅ပါးယုံနာနှစ်ပါးသာ ရှိတဲ့ခန္ဓာကိုယ်ကြီးပေါ်မှာငါလို့ထင်မှတ်တာညံနဲ့ကြွတင်ရှင်ရင်နှလုံးသွင်းခွာထားတာကိုဆိုလိုတာပေါ့ဗျာနကုလပိတာတော့ကနော်အဲဒီဖောက်ပြန်ပျက်စီးနေဒီခန္ဓာကိုယ်ကြီးကို ရုပ်ပေါ့ဗျာဒါငါရုပ်တရားတက်တက်ပဲငါလည်းမဟုတ်သူလည်းမဟုတ်ဒီလို ကြိုးခွာတာနော် သိနေတဲ့စိတ်ကလေးပေါ့နံဖြစ်တယ်ဒါလည်းငါလည်းမဟုတ်သူလည်းမဟုတ်နန္တရားတသက်လေးပဲနော်ယုတ်တရားနန္တရားတသက်ငါလို့ထင်မှမဟုတ်တသက်နော်အဲဒီလိုငါဆိုတဲ့အမြင်ယူဆဒိဋ္ဌိကိုကြိုတင်ပြီးညာနဲ့ခွာထားတဲ့သဘောပါပဲအဲဒါကိုဒိဋ္ဌိခွာတယ်လို့သုံးတော့ပြီးတော့ခါကျဒိဋ္ဌိခွာပြီးတော့ညာနဲ့ကြိုတင်ခွာပြီးတော့နောက်ပိုင်းဘုရားဘာခိုင်းလဲဆိုအနတ္တကြိုးဆင်ခြင်းခိုင်း ဒီယုတ်တဘာဝနံတဘာဝတွေကဘုန်းကြီးတို့ဖြစ်ချင်လို့မဖြစ်ဘူးဗျကိုဘုန်းကြီးတို့တက်တော့တက်တာထိုင်တယ်တော်လေးကြာညောင်းလာအဲမင်းပြင်လာဟုတ်သူခိုင်းတဲ့တံပြင်ရမှရှိဆန်းလိုက်တာလို့ဒီလိုဆန်းလိုက်လုပ်တယ်ဒါပေမဲ့ဘလောက်တော့နိုင်တော့ကြလဲဒီကညောင်းလာပြန်ကြိုက်မယ်ထပ်ပြင်မအောင်ဆိုပြင်သူခိုင်းတဲ့အတိုင်းပဲဘုန်းကြီးတို့လိုက်တော့ဒီတော့ဆင်ញင်ဖို့ရာကပါလေဒီယုတ်တဘာဝနံတဘာဝတရားတွေဟာ ကိုဖြစ်ချင်လို့ဖြစ်တဲ့အရာမဟုတ်ဘူးသူဖြစ်ချင်လို့ဖြစ်တဲ့အရာတွေပဲအဲ့ဒါအနတ္တလို့ခေါ်တယ်နော်ဒါကတော့ဘုန်းကြီးတို့ဘယ်နဲ့အညီညွန်ကြလဲအနတ္တလက္ခဏာ၃နဲ့အညီညွန်ကြတယ်ကိုဘုန်းကြီးတို့မနေ့မနေ့ဓမ္မစကြာသုံးပြောတယ်အနတ္တလက္ခဏာ၃ကြလဲပြောပါအောင်နော်အဲ့ဒီလိုဒုက္ခဝနာရှုတော်မယ်ဆိုရင်ဒိဋ္ဌိကြိုတင်ခွာထားသလိုအနတ္တသဘောတွေလည်းကြိုတင်ဆင်ញင်တတ်ဖို့လိုပါတယ် ပြီးတဲ့အခါကျတော့နံပါတ်5ကြပါဖြစ်ရမလဲဒီဒုက္ခဝနာ ရှုမှတ်တဲ့အခါမှာပျောက်ချင်တဲ့စိတ်လောဘစိတ်တော့မရှိပါဘူးနံပါတ်6ဒုက္ခဝနာကိုရှုမှတ်တဲ့အခါအပြုတ်တိုင်းမှာပြတ်တိုင်းမှာအတက်ဒေါသစိတ်နဲ့လည်းမရှိပါဘူးတဲ့ဒေါသရဲ့စိတ်နဲ့ရှုလို့မရပြန်တော့အကြဒေါသစိတ်နဲ့ရှုပြန်ဒီလိုဒေါသစိတ်နဲ့လည်းမရှိပါဘူးနော်ဘယ်လိုရှုရမလဲဒုက္ခရဲ့သဘောလေးဒုက္ခဝေနာရဲ့ဒုက္ခခံစားနေတဲ့သဘောလေးကို သိလို့စိတ်နဲ့ပဲရှုရအောင်အဲ့တော့ရှုတော့မယ်ဆိုရင်ဘာလုပ်ဖို့လိုလဲဆိုဖရာဟောလေးနဲ့ညီအောင်မှတ်ရမယ်နော်ဖရာကဒီမှတ်စုတွေလည်းပေးတာလေအဲ့မှာဝိညာဉ်၃မျိုးရှုမှတ်တဲ့နည်းဆိုဒုက္ခဝိညာဉ်ကိုမြားညောက်စုမြားညောက်စုကိုပယ်လို့သူလွှမ်းမိုးအောင်ရှုမှတ်တရမယ်ပရမတော့ဒါကတော့လွှမ်းမိုးအောင်ရှုမှတ်တဲ့နည်းကိုညွှန်တာပါကိုယ်သာနာစေစိတ်မနာစေနဲ့ဆိုတော့ပုံစံမျိုးရေးတာပါနှစ်တော့အခြေခံပြီ တကယ်တမ်းကျတော့ဒီဒုက္ခရဲ့သဘောလေးကိုမြားညောင်းစူးသလိုအခန့်ခက်တဲ့သဘောဗြဟ္မဗြဟ္မဒုက္ခဝိနာ ရှုတော့မယ်ဆိုဒုက္ခဝိနာရဲ့ခံစားတဲ့နော်ခံခက်ခံစားတဲ့သဘောလေးကို သိရ သိပြီးမှရှုရရှုရမသိဘဲနဲ့ခံစားနေတဲ့သဘောလည်းမသိဘူးယုံနဲ့ခံစားနေတဲ့သဘောလည်းမကွဲဘူးပေါ့အဲ့ဒါမျိုးနာရကျေနာကြိုက်တာခဲတာကဒါက မယောဂဝင်တာပေါ့နော်။ဘာဖြစ်လို့လဲဆိုဒီဖိတာတော့သွေးကြောလေးကြောပိတ်ပြီးနာတော့အဲ့ဒါကိုခံစားနေတဲ့သဘောလေးကိုမှဝေဒနာလို့ပြောတာ။အဲ့လိုလဲကွက်ကွက်ပြပြမှတ်တာနော်။အဲ့ဒါဂျင်နာကြိုက်တာညောင်းတာပါညာဒါကတော့အဲရုပ်တဘာဝရဟောပြန်ပြီးနာတဲ့ဂျင်နာကြိုက်တာခဲတာဒါရုပ်တဘာဝရုပ်ပဲ။အဲ့ဒီဟာကိုခံစားနေတဲ့သဘောလေးပဲဝေဒနာ။အဲ့ဒီခံစားနေတဲ့သဘောလေးကိုသိရမယ်။သိအောင်လုပ်ရမယ်။သိပြီးမှရှု နော်အဲ့ဒီသိပြန်တခါဆင်ញင်မှုလေးလိုသေးတယ်နော်ဒုက္ခဝိနာသဘောကိုသေချာသိလာတဲ့အခါမှာဟောဒီဆင်းရဲမှုဆိုတာဒီရုပ်ခန္ဓာကိုယ်ကြီးရဲ့ဆူးညောင်ဆူးသလို အခန့်ခက်တဲ့သဘောပဲဒီခံခက်တဲ့သဘောကလည်းအခိုက်တမယ်အများအားဖြစ်နေအောင်နောက်ကြပြောင်းလဲသွားမှာပဲဒီလိုလေးဆင်ញင်ပြီးတော့ခုနဆင်းရဲတဲ့ခံခက်တဲ့သဘောလေးကိုကြည့်နေရပေါ့ အဲ့လိုကြည့်နေတဲ့အခါမှာဘုန်းကြီးတို့ဒီဆင်းရဲတဲ့ခံခက်တဲ့တော်ဟာတခါထပ်ပြီးတော့ညံနေကြည့်ဖို့ရအပေါ်ယံပဲဖြစ်နေသလားအတွင်းထဲထိဖြစ်နေသလားဒါမျိုးညံနေဆင်းရင်ကြည့်နော်နောက်တဏှာတဲ့ဖြစ်နေသလားရှုမှန်ရင်လည်းကြည့်လို့ရတယ်တဏှာတဲ့ပဲဒီခံခက်တဲ့တော်ဖြစ်နေသလားပြောင်းပြီးတော့ဖြစ်နေသလားနေရာပြောင်းပြီးတော့ဖြစ်နေသလားနော်အဲ့လိုဖြစ်တဲ့အခါကလည်း သေးသေးနာကျင်ကြိုက်ခဲမှုဖြစ်သလားကြီးကြီးနာကျင်ကြိုက်ခဲမှုဖြစ်သလားဒါလည်းကြည့်ရနောက်တစ်ချက်ကြည့်ရဒီနာကျင်ကြိုက်ခဲမှုကရုပ်တရက်ဖြစ်သလားဖြည်းဖြည်းချင်းဖြစ်သလားတခြားကြည့်ပြီးရှုရင်သိပါတယ်နောက်တစ်မျိုးပြောမယ်ပူပြီးတော့ဒီခံစားမှုကပူပြီးခံစားနေရတယ်ပူတဲ့သွားတော့ရုပ်ပေါ့ဗျာခံစားတဲ့သွားဝေဒနာပူပြီးခံစားနေရသလားနော်အေးခဲပြီးတော့ခံစားနေတခါကျအာပူပြီးတော့မီးလို့ပူပြီးတော့ကံမြန်းနေခံစားရရှိတယ် ခါကြလို့အေးခဲပြီးတော့ခံစားရတာမျိုးတွေလည်းရှိတယ်ပူပြီးခံစားနေရသလားအေးပြီးခံစားနေရသလားဒါလေးလည်းသတိထားရှုကြည့်ပေါ့ပြီးတော့မာတောက်ပြီးတော့ဖြစ်နေသလားလေးပြီးမာတောက်ပြီးခံစားနေရသလားလေးပြီးခံစားသလားစုပြီးခံစားသလားအောင့်ပြီးခံစားသလားထုံကျင်ပြီးခံစားသလားကြိုက်ခဲပြီးခံစားသလားတခြားကြည့်နေတော့သိပါတယ်နော်အဲ့လိုမျိုးလေးသိပြီး အဲ့တော့အဲ့လိုမျိုးလေးသိပြီးတော့တိခံပြီးစုဆိုင်ဆိုင်ရှုပေါ့ရှုရှုနေတကမကံမရနိုင်အောင်နားလာတတ်တယ်နားလာတဲ့ခါကျအဲ့ဒီမကံမရနိုင်တဲ့နားတွေကဒီဒုက္ခဝင်တော့မရှိဘူးမူရင်းကမ္မထာအာယုန်တစ်ခုထားတယ်ဝင်လေထွက်လေသုံးဖို့ဝါယောတာပေါ့အဲ့ဒါမျိုးမခံမရတဲ့အောင်တိတ်နာလာလို့ချင်းဒီဝင်လေထွက်လို့ပြန်ပြီးတော့မူလကမ္မထာခေါ်တယ်နော်အဲ့ဒီကမ္မထာပြန်ရှုပေါ့သုံးဖို့တချို့ဝါယောတာပေါ့ဖောင်းတဲ့ပိန်နဲ့ရှုတယ်ဒီဝါယောတာကိုပြန်ရှုပေါ့ ပြီးမှတခါနာကျင်မှုကိုပြန်ယူအဲ့လိုလုပ်ရသိနာကျင်လာတဲ့ခါကျရင် ပြန်ပြီးတော့ဒီနာတဲ့ကျင်းတဲ့ခိုက်ထဲဟို့ရှုတဲ့ကရှုဆက်ဆက်ကပ်မြကြည့်နေခပ်ဖို့လေးတိုံလေးတိရှုကြည့်ပေါ့ဟောနားလာပြန်ပြီဆိုစူးစိုက်မရှုနဲ့ဖော့ရှုနားလာပြန်ပြီဆိုခုနပင်နိုင်ဝင်လေထွက်လေသို့မဟုတ်ဝါယုဒပြန်ရှုပေါ့ဖော့ရှုလိုက်စူးစိုက်ရှုလိုက်ဝင်လေထွက်လေပြောင်းရှုလိုက်သို့မဟုတ်ဝါယုဒပြောင်းရှုလိုက်အဲ့လိုရှုမှတ်နေတာ ဒုက္ခဝေဒနာဟာဒုက္ခဝေဒနာခံစားမှုဟာတိုးလာလိုက်နော်တိုးလာတိုးပြီးခံစားလိုက် ရော့သွားပြီးတော့ခံစားလိုက်ဒီလိုဖြစ်နေတယ်အဲ့ဒီအခါမျိုးမှာ ကိုကငါးနဲ့တွဲပြီးရှုနေရင်ကိုလည်းနာတယ်စိတ်လည်းနာဆိုလိုတာငါးပဲနဲ့တွဲပြီးရှုတယ်ဆိုတာနော်ကြိုက်ခဲမှုကိုခံစားနေရတာခံစားနေရတယ်ဆိုရင်ပေါ့နော်ကြိုက်ခဲတာလည်းငါခံစားတာလည်းငါကြိုက်ခဲမှုခံစားမှုသိနေရလည်းငါအဲ့လိုနဲ့တွဲတာ နော်ငါသူစသည်မှတ်သားတယ်လည်းငါနော်ဒီဓာရီတိအောင်ကြောက်ကြဆိုင်နှလုံးသွင်းတာလည်းငါအဲ့ဒီလိုငါနဲ့တွဲပြီးမှတ်နေရင် ကိုရဲ့ကြိုက်ခဲမှုခံစားလို့ကိုနာတာတမျိုးစိတ်ကနာတဲ့ကကြောင့်ပို့ပြီးတော့အနာတယ်ပို့ပြီးခံခတ်တယ်အဲ့ဒါကြောင့်မို့အဲ့ဒီလိုငါနဲ့တွဲမှရင်အရှင်မြတ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးကကိုလည်းနာတယ်စိတ်လည်းနာတယ် ဒါတွေပြောသွားတော့နော်အဲအဲ့ဒီမှာဟိုသိန်းဆရာတော်ရမစိုးအောင်သူမိန်သွားတယ်ပထမသိန်းဆရာဝိနာသဘောကိုတဲ့အစလည်းဆိုမျက်ခြေမပြလိုက်ကြည့်တယ်ငါမလုံငါသဘောမလုံနဲ့ငါမရှိတာကိုရှိထင်ပြီးတော့ငါခံရပြီးတော့မှတ်တယ်ဟိုသူကမစိုးတို့တို့ချင်းချင်းနဲ့ခြားတာဆုံးမစကားလေးဒါလေးဆရာတော်ကြီးရဲ့ဆုံးမစကားသူတို့လက်တွေ့လေးနဲ့ရှင်ပြောတာဆိုအဲ့ဒါလေးလည်းမှတ်သားဝင်ရပါတော့ နော်သူသဘောတွေ့ပါများငါပြုတ်သွားလိုက်မယ်သူကအဲ့လိုတင်းရင်ဆရာတို့ရပထမတင်းရင်ဆရာတို့များအဲ့လိုအသိဉာဏ်နဲ့ငါနဲ့ခွာပြီးတော့ရှုရတယ်သိဉာဏ်နဲ့ငါကိုငါဆိုတဲ့ဒိဋ္ဌိကိုခွာပြီးမရှုတတ်ရင်ပိုးနာကိုယ်လဲနာစိတ်လဲနာနော်အသိဉာဏ်နဲ့ငါကိုခွာဒုက္ခဝနာကိုသိခံကိုရှုရမယ်သိခံပြီးရှုမယ်ဒီနာကျင်မှု ဆိုတဲ့နာကျင်မှုခံစားနေနာကျင်တော့ခံစားနေမှုတွေခံစားနေတဲ့သဘောလေးဟာအာတိုးနာလဲယောနာလဲတိုးနာလဲယောနာလဲကြီးကြီးနဲ့ခံစားတဲ့သဘောလေးပေါ်မှာကိုစိတ်ကကတ်သွားလိမ့်မယ်။ကြံတဲ့အာရုံနဲ့မတူဘူးဒီဝေဒနာမှားတာနော်မှတ်တတ်သွားရင်ကတ်လွယ်ဒီအဲ့တော့ဘလို့ကတ်သွားရင်ဘာဖြစ်လဲနာတာတခြားခံစားတာတခြားသိတာတခြားငါလို့မှတ်သားနေတာတခြားအကြောင်းကြဆိုင်နှလုံးသွင်းတာတခြား အဲ့လိုနားလဲသဘောပေါက်လာတယ်ဟိုရုပ်ရှင်ကြည့်ရတယ်လို့ပေါ့လေဝိညာဉ်ရဲ့သဘောလေးကိုကြည့်လို့ကောင်းလာအဲ့ချိန်မှာကိုကိုကတော့ဒီသွေးကြောလေးကြောလေးပိတ်ထားတော့အောက်ကကြမ်းမြင်တဲ့လည်းထိထားတယ်ဒီလိုလည်းအောက်ဖိထိုင်ထားတဲ့အခါကျတော့သွေးကြောလေးကြောလေးပိတ်နေတော့နားနေမှာပါပဲဒါပေမဲ့လို့စိတ်ကတော့ခံနိုင်ရှိပြီမနာတော့ဘူးဗျာအဲ့ဒီလို ကိုယ်သာနာပြီးစိတ်မနာပဲရှုတတ်ရင်ချမ်းမြေ့ဆရာတော်ရတော့ ဘာမိတ်လဲဆိုနိဗ္ဗာန်ကိုသွားတယ်တော့တချောင်းရပြီလို့အဲ့လိုတင်စားမိတ်နဲ့ဒီလိုနေရာမျိုးကိုပြောတာနော်အဲအဲ့ဒီဒုက္ခဝနာလေးကိုခုနကဒိဋ္ဌိတွေခွာအနတ္တသဘောလေးဆင်ញင်ပြီးတော့ဒုက္ခဝနာ ခံစားမှုသဘောလေးကိုရှုတိုင်ဟာတိုးလာတယ်တိုးနာလဲယောနာလဲတိုးနာလဲယောနာလဲတိုးနာလဲယောနာလဲစိတ်ကဒီပေါ်မှာကပ်နေတာအချင်းကြောအချင်းတော်တော်ကြာကြာသိခံမှအဲ့ဒီလိုသိခံမိုင်းမိုင်းနဲ့အဲဘယ်လိုဖြစ်လာလဲအဲသိခံတဲ့အားတွေလည်းဖြစ်လာတော့ အဲ့ဒါကိုသိခံပြီးမှားတယ်အချိန်ဘလောက်ကြာကြာသိခံရှုနေသိခံရှုနေဘာဖြစ်လဲလို့အဲ့ဒီသိခံနေရရင်ကြောင့်သိခံတဲ့စိတ်တွေအာကောင်းလာနိုင်တယ်သိခံတဲ့စိတ်တွေအာကောင်းလာလေရှုမှတော့အာကောင်းလေလေနော်ဘုန်းကြီးကဏ္ဍပြောတယ်တရားရှုမှတ်တယ်ဆိုတော့ကိုယ်ခန္ဓာကိုကိုယ်စိတ်ကိုသိခံမှတ်ကိုယ်ခန္ဓာကိုကိုယ်စိတ်ကိုသိခံနိုင်တဲ့ပုဂ္ဂိုလ်ကဘယ်သူနဲ့မဆိုတက်အောင်နေနိုင်တယ်ဘုန်းကြီးလည်းဒီတိုင်းပဲနော်ဘုန်းကြီးတို့ဘုန်းကြီးတွေလည်းအဲတရားကြီးတို့ဓမ္မကြီးတို့တော့ပြောတာမဟုတ်ဘုန်းကြီးတို့အားလုံးဆိုင်တယ် ဒါကြောင့်တခါဒီလေဒုက္ခဝေဒနာသိခံနိုင်တော့ရှုပေးစေခြင်းသိခံပြီးတော့လည်းရှုပေးစေခြင်းတော့အဲ့တော့ရှုမှန်ရှုမှန်နဲ့သိခံနေစေတာအကောင်းတယ်သိခံနေစေအကောင်းလေလေရှုမှတ်လို့ကောင်းလေလေအတူတူဖြစ်နေရှုမှန်နဲ့ရှုမှန်ရှုမှန်နဲ့အော်ရောနာလိုက်တိုးနာလိုက်ရောနာလိုက်တိုးလိုက်အချိုင်ပဲမှန်သိခံမှန်မှတ်လို့လည်းကောင်းကြည့်လို့လည်းကောင်းအဲ့လိုမှိုင်းမှမိနေတချို့ကြဒီဒုက္ခဝိနာခံစားမှုသဘောတွေပပရော့ရော့ရော့ရော့ရော့သွားပြီးပျောက်သွားတာလေ ကြော်လွှားသွားလို့ရှိရင်တမာရီနဲ့လွှမ်းမိုးကြော်လွှားသွားတာနော်ဒီတမာရီကြောင့်တမာရီအကောင်းတဲ့ကဒီတမာရီကြောင့်နော်သူတို့ research ဆရာတွေပြောနေတော့သူတို့ရဲ့ဒီ endorphin တွေထုတ်ပေးလိုက်တဲ့ခါဒီဟာနဲ့ဒီတမာရီနဲ့တူတော့တမာရီဆွမ်းအားကြောင့်ဒါတွေကထုတ်ပေးလာထုတ်အားတော့ခံနိုင်ရှိလာခံနိုင်ရှိတော့ဒါကြော်ကြော်သွားတယ်နှောင်းမို့သွားတယ်တချို့ကြတူနဲ့တူမတူဘူးဗျာယောဂီတယောက်နဲ့တယောက်မတူတချို့ကြတော့အဲ့ဒီ တိုးနာလဲရော့နာလဲဒီတိုးရော့တိုးနာရရဖြည်းဖြည်းဖြည်းနဲ့ဒီချုပ်ကြလဲဘုံတိုင်းဆိုပောက်ကွဲတဲ့သဘောမျိုးတွေ့သွားပြီလွတ်သွားတဲ့သဘောမျိုးကြွတက်သွားအဲ့လိုမျိုးနဲ့ဖြတ်သွားအဲ့ဒီလိုဒုက္ခဝင်တော့ကြော်လွှတ်လွှမ်းမိုးသွားတဲ့ပောက်ကွဲပြီးလွှမ်းမိုးကြော်သွားတာတစ်မျိုးချို့ကလည်းဖြည်းဖြည်းနဲ့ရော့ပါပြီးလွှမ်းမိုးကြော်သွားတာတစ်မျိုးပေါ့အဲ့ဒီလို ဖြစ်သွားလို့ရှိရင်အဲ့ဒီချိန်မှာကိုယ်လည်းမနာတော့ဘူးစိတ်လည်းမနာတော့ဘူးဒါကိုဘုန်းကြီးကနောက်ဆုံးတစ်ချက်ထည့်လိုက်တော့ ကိုယ်ရောစိတ်ကောမနောဘယ်လိုကျင့်ရမလဲအဲ့ဒီဒုက္ခအောင်တော့လွှမ်းမိုးကြော်သောဆူများဆူတာကိုပယ်နှုတ်တယ်လို့လွှမ်းမိုးကြော်လွှားသောရှုမှတ်ရမယ်ဒါကိုပြောပါတယ်အဲ့ဒီဟာရည်ရွယ်ပြီးတော့ရေးထားပါကိုကတော့တန်လာတော်မြားညောင်များဆူသလိုခံရခက်တဲ့သဘောမြင်အောင်ကြည့်ရမယ်ဗုဒ္ဓအဲ့လိုခေါ်တယ်ဘုန်းကြီးတို့အဲ့တော့လောက်တယ်မကောက်ဒါကိုကြော်လွှားသောရှုမှတ်စေခြင်းနဲ့နော်တမာရီနဲ့ကြော်လွှားတဲ့သဘောမျိုးပေါ့ အဲဒီရှုမှတ်တောင်းတော့ခုနလိုတေချာလေးနားထောင်တေချာလေးလေးလာပေါ့ဆရာသမားတွေနဲ့မေးပေါ့နော်မကြော်လို့မလွန်ဟိုတမာရီအားနဲ့တည်းမကြော်ဘူးဒါကြီးကြော်ခြင်းနဲ့စိတ်တည်းထားလို့မရဘူးသူတမာရီအားကောင်းလားတနေ့တတိအားကောင်းလို့ရတော့လေတတိအားကောင်းတမာရီအားကောင်းမယ်တတိအားကောင်းဘာလို့ရမလဲဝိရိယလေးကူပေးရမယ်ဝိရိယလေးကူပေးတော့တတိနဲ့ဝိရိယနဲ့အချိုးကြကြလှုပ်လှုပ်သွားတဲ့ခါကျတော့တတိလေးကကတ်သွားကတ်သွားတော့တမာရီကဖြစ်သွား သွားရီဖြစ်လာအာကောင်းလာမယ်အာကောင်းလာတော့ရှုမှတ်တာလည်းကောင်းလာတယ်အဲ့မှာသွားရီတွေအာကောင်းတယ်အာကောင်းအာကောင်းပြီးတော့အဲ့ဒီချိန်မှာလွန်မိုးသွားတာမျိုးတွေ့နိုင်ပါတယ်အဲအဲ့ဒီဟာကဒုက္ခဝေဒနာရှုနည်းပေါ့နော်နောက်ဒုက္ခဝေဒနာရှုနည်းကိုပြောကြအောင်ဒုက္ခဝေဒနာကြောင့်ဘုရားကခန္ဓာကဘာပြောလဲဒုက္ခဝေဒနာတန်လှတော့ဓာတ္တပါမြားကြောင့်များရှုသလိုအခန်းခက်သလိုရှုရမယ်မရှုတတ်ရင်တော့ ကိုယ်လည်းနာစိတ်လည်းနာပေါ့နော်ရှုတိုင်တော့ကိုယ်သာနာပြီးစိတ်မနာဘူးအဲ့လိုနဲ့ရှုရင်ယူနေတမာရီအကောင်းလာရင်တမာရီနဲ့ဒါကတော့လုံးဝကြီးချုပ်သွားတာမဟုတ်ဘူးနော်တမာရီဆွမ်းအားကြောင့်ဒါကြော်သွားတယ်ဆိုပြန်လာတယ်ချိန်ပြပြန်လာဒါပြန်နောက်တစ်ခါပြန်ကြုံလာတဲ့ခါကျကိုကဒီတမာရီနဲ့ကြော်ဘူးတာသိတဲ့ခါကျရှုမှတ်တတ်တယ်ရှုမှတ်တယ်နောက်တစ်ခါကြော်လာလေဟိုလူငယ်နိုင်များလို့ကိုကနိုင်ထားတဲ့ခါကျတော့ဘယ်ချိန်ပေါ်ပေါ်သူ့ကိုဟိုကြော်လောကြော်အောင်လှောင်းအောင်ရှုနိုင် အဲ့ချိန်မျိုးကြဒုက္ခဝေဒုက္ခဝေဒနာကြော်လွှားသွားတဲ့ခါကျဘာလာလဲတဲ့ဒုက္ခဝေဒနာခုနေ့ကဒကမာကြီးတယောက်ရှောက်တယ်လို့ပဲအဲအဲ့ဒီဒုက္ခဝေဒနာဖြစ်နေအဲ့ဒီချိန်ကျတော့ဒုက္ခမတွေ့တော့ဟိုပီတိတို့ပတ္တိတို့လာပြီတငိမ့်ငိမ့်နဲ့ဟုတ်လားရှုမာတာဇင်ညာလျှောက်လဲရှုမှတ်လို့ကောင်းထိုင်ရတာလဲရှုမှတ်လို့ကောင်းဘာလို့မစိနေအောင်လဲကန့်နေတော့တော်တော်လေးကောင်းတယ်အဲ့ဒီချိန်ဇင်ညာပဲမှမှထိုင်မှမှ ဘယ်လိုပဲမှမှတတိကပ်နေတော့တတိကပ်နေတော့ဒါရှုမှတ်လို့ကောင်းတော့ဗောဗျအဲ့ဒီသဘောပါအဲ့လိုတတိကပ်လည်းခါကြတော့နော်ကိုယ်ကလည်းပေါ့စိတ်ကလည်းပေါ့ကိုယ်ကလည်းချမ်းသာစိတ်ကလည်းချမ်းသာကိုယ်ကလည်းအေးချမ်းစိတ်ကလည်းအေးချမ်းအဲ့ဒီချိန်ကာလမျိုးကိုဗြဟ္မတသိမ့်သိမ့်တငြိမ့်ငြိမ့်ဖြစ်တဲ့ပီတိမျိုးလာနောက်ကြတစိတ်ကောင်းသွားတဲ့ပီတိမျိုးလာအဲ့ဒါကိုဘုန်းကြီးတို့ဗဏိဒာယမှာဆရာတော်ရတယ်စိတ်ကောင်းလို့ငြိမ်ကောင်းလို့အဲ့ဒီချိန်ကာလမျိုးဖြစ်တတ်တယ် အဲ့ဒီနေရာမှာဘုန်းကြီးတို့တော်တော်များများကဘယ်လိုဖြစ်လဲဆိုဒီစိတ်ကောင်းကောင်းနဲ့ကောင်းတယ်ချမ်းသာတယ်ချမ်းသာချမ်းသာတယ်အဲ့လိုမှတ်နေတော်တော်နဲ့မကြောက်ဘူးဗျ။ဘာဖြစ်လို့လဲဆိုယောဂီကကောင်းတယ်ကောင်းတယ်မှဒီကောင်းတာလေးตาရနေတယ်ချမ်းသာတယ်ချမ်းသာတယ်မှဒီချမ်းသာလေးตาရနေတယ်ဒါကသူ့လည်းပြင်ပြောလို့မရဘူးဒီချမ်းသာမျိုးကကိုကတွေ့မှမတွေ့ဘူးလားမတွေ့ဘူးတော့လေဒါဒီချမ်းသာလေးကလည်းကောင်းတယ်တကယ်လည်းကောင်းတော့ကောင်းတော့ဒီကောင်းတာလေးตาရတယ် ဒီတဲ့ကောင်းတာတွေမျောနေတတ်တယ်ချမ်းသာတယ်ချမ်းသာတယ်မှန်တယ်ဒီချမ်းသာလေးตายရတယ်ဒီတဲ့ချမ်းသာတွေလို့မျောလင်းပြီးတော့မှတ်နေရတော့ဒါပဲလဲနေတချို့ယောဂီဆိုဆရာတော်ကလည်းမှတ်လို့ကောင်းတာဘာလို့ဒီလိုလဲအဲ့တော့ဘာမှပြောလို့မရဘူးဒီတဲ့သိစရာတွေရှိသေးတယ်မရဘူးသူကဒါပဲအဲ့လိုမျိုးတွေလည်းတွေ့ရတယ်အဲအဲ့ဒီအမျိုးတွေဒါကြောင့်ခွန်ကြီးကဒီလိုဒါကဘယ်ချိန်မှဖြစ်လဲဥရပြညာရှေ့ပိုင်းလောက်မှငြိမ်ကောင်းလို့တိမ်ကောင်းလို့ပိဋိပတ်တိဘောဒုက္ခဝနာကျော် အဲ့ဒီအချိန်မှာအများကြီးတွေးတတ်တယ်ဒီဥရဗျာညံပိုင်းမှာလည်းဒါကြောင့်မို့မတက်ဖဲနဲ့လဲနေတတ်တယ်လို့ဘုန်းကြီးခရဏပြောပါတယ်ဒီညံပိုင်းမှာဘာဖြစ်လို့ညင်ကောင်းတို့တိမ်ကောင်းတို့ရှုမှလို့ကောင်းတာကိုထိုင်ရမလားထိုင်နိုင်တယ်မှတ်ရမလားမှတ်နိုင်တယ်ဘယ်ဈဉ်ညာလည်းမှတ်တယ်မှတ်တယ်အသေးစိတ်မူရတယ်လည်းမှတ်တယ်ဘယ်မှမသူမလွတ်အောင်မှတ်နိုင်တယ်ဒါကြောင့်သူကသူကလည်းသူ okay နာဘာကိတေတာမှမဝင်ဘူးလေအဲ့ဒါကြောင့်သဘောကျနော် ဒါသူ့အပြစ်တင်လို့မရကိုအဲ့ဒီချိန်မှာဘုန်းကြီးတို့ကဘာလို့ရမလဲဆိုဒီတဲ့ဒီတဲ့တိုးတက်လောင်ညှိုးရတာပေါ့နော်ဥရဗျာညာအိမ်မှာအနုပိုင်းရင်ပိုင်းသို့မဟုတ်ရှေ့ပိုင်းနောက်ပိုင်းပေါ့ပိဋိပတ်တိတွေပေါ့မနှစ်သက်အောင်နော်ပိဋိပတ်တိရဲ့သဘောကတော့နှစ်သက်တာအဲ့ဒီပိဋိပတ်တိဖြစ်တာပြဿနာမရှိဘူးအဲ့ဒီပုံမှာနှစ်သက်တဲ့နိကန္ဒီခေါ်တယ်ဒီနိကန္ဒီရှိနေရှေ့ကိုမတက်ဘူး ဒီနိဂန္ဒီမဖြစ်အောင်နှစ်သက်ဝတာရောင်မဖြစ်အောင်ကမ္မထဆရာသင်ပေးရမယ်။အဒီဟာအဓိကမကြဘူးဒီတဲ့သိစရာတွေရှိသေးတယ်။ဒါမျိုးသင်ပေးရမယ်။ဒါကိုလည်းကြော်လွှတ်အောင်သင်ပေး။အဲ့တော့ဘုန်းကြီးတို့ကဒီဒုက္ခဝေနာကိုကြော်လွှတ်အောင်ဘုရားဘာဟောခဲ့လဲဆိုတတ္တပတ်တော့ပဲအတူတူပဲခုနဒုက္ခဝေနာကြဘုရားကဒုက္ခဝေနာတန်လာတော့တတ္တပါတလာယနာဘကတန်ရုပ်ဒါလူငယ်တွေတချို့ဘုန်းကြီးတွေနားထောင်နေလို့တုတ်အတိအကျညွန်လိုက်ပါ တာလဝေယတာလယနာဝကတန်ယုတ်ဓာတဘသုံးစာမျက်နှာ409နော်ဒုက္ခဝနာကြဘုရားပါဟောလေဆိုရှုမှတ်တယ်နိဒုက္ခဝနာဘိက္ခွေဒုက္ခတော့ဓာတဘဒုက္ခဝေနာကြတော့ဒုက္ခမြောင်မှန်ဒါကြောင့်ဘုန်းကြီးကခုနကပြောသလိုဆရာသမားတွေညွှန်တဲ့တော့ချမ်းသာရင်လည်းချမ်းသာတယ်ကောင်းရင်လည်းကောင်းတယ်ငြိမ့်ရင်လည်းငြိမ့်တယ်စိတ်ရင်လည်းစိတ်နဲ့မှတ်လို့ရပါတယ်မှတ်ကြည့်လို့ဒီဟာမကြော်တော့ဘူးဆိုရင်တော့ဘုန်းကြီးအဲ့ဒါမှတ်နည်းကိုတစ်မျိုးပြင်ပြောပါ ဘာဖြစ်လို့လဲဆိုဒီမှာဘုရားကဒီဒုက္ခကိုဒုက္ခမြောင်ရှုရမယ်ဒုက္ခလည်းအချိန်မီပြောင်းလဲသွားပြောင်းလဲသွားမှဒုက္ခဆိုမြင်တယ်အဲ့ဒီပြောင်းလဲတဲ့သဘောမြင်အောင်ဘာဖြစ်ရမှတ်ခိုင်းလဲသဘောကြီးကမိုးဆရာတော်ကြီးနေရာအချိန်မှာဘုန်းကြီးသဘောကျအောင်ဒီချမ်းသာတယ်ချမ်းသာတယ်ကောင်းတယ်ကောင်းတယ်ညိမ့်တယ်ညိမ့်တယ်စိတ်နဲ့စိတ်နဲ့ဒါမျိုးတွေမှာမမှတ်ဖက်နဲ့ဖြစ်ပြပေါ့ဗျာချမ်းသာတဲ့သဘောလေးကဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြဒီလိုမြင်နေတယ် ကောင်းနေတဲ့သဘောလေးဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြနော်ဘယ်လိုမှမှမအဲ့လိုမြင်စေခြင်းတယ်ဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုမြင်အော်ဒီချမ်းသာတာလေးကအမြဲတည်နေတာမဟုတ်ပဲပြောင်းသွားတာပဲပြောင်းလဲသွားတဲ့သဘောလေးပဲအဲဒီကနေတခါညာနဲ့မှဘယ်လိုမြင်လဲဟောချမ်းသာတာတကယ်တော့အမြဲတမ်းတည်နေတယ်ချမ်းသာမှာမဟုတ်ပဲလေပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆင်းရဲခြင်းတစ်မျိုးပဲအဲ့ဒီလိုညာနဲ့မြင် ကြော်သွားတယ်ဥရဗျာညာအဲ့လိုမှဒီဒုက္ခဝနာကြော်တယ်အဲ့လိုမှမမှတ်တရင်တော့ခုနလိုချမ်းသာတယ်ချမ်းသာတယ်မှတ်ပါဒါပေမဲ့လို့ဟိုဒီချမ်းသာတဲ့သဘောလေးကိုသိပြီးမှတ်ရင်ပိုကောင်းတယ်နော်အဲ့တော့တိတိကျကျပြောရင်ချက်အဲ့ဒီလိုမှတ်တဲ့ခါမှာဒီဒုက္ခဝေနာဖြစ်လာရင်ဒုက္ခဝေနာသဘောကိုသိချသိအောင်ရှုပါနံပါတ်1နံပါတ်2ဒီဒုက္ခဝေနာသဘောလေးကိုသိချသိလာတဲ့ခါမှာဟောချမ်းသာဝေဆိုတာအခိုက်တမယ် ချမ်းသာမှုသဘောဖောက်ပြန်ပြီးဆင်းရဲခြင်းသဘောသို့ရောက်သွားမှဖြစ်သွားမှဧကမေလို့ဒီလိုဆင်ញင်ပြီးချမ်းသာတဲ့သဘောလေးကိုစူးစိုက်တဲ့တေချာစူးစိုက်ရှုအောင်နော်ရှုတဲ့အခါမှာဟုတ်လားသူကဒုက္ခမြောင်ရှုရမယ်ပြောတာကိုဖေရဒုက္ခမြောင်ရှုရမယ်ဆိုတော့ဒုက္ခမြောင်ဘယ်လိုရှုစေခြင်းလဲခုနပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒီချမ်းသာတဲ့သဘောလေးကိုစူးစိုက်ခြင်းနေချမ်းသာတယ်ချမ်းသာတယ်ဒီလိုမှတ်လို့ရပါတယ်မှတ်လို့ရပေမဲ့လို့ခုန စိတ်ထဲမှာတော့ဒီပေါ်ပြီးတော့ဖြစ်ပြပြမြင်စေခြင်းဒါလိုက်မှလိုက်တာပိုကောင်းတာပေါ့လေဖြစ်ပြဖြစ်ပြဖြစ်ပြဆိုဒီချမ်းသာတော့ပေါ်ပြီးတော့ပေါ်ပြီးတော့ဖြစ်ပြဖြစ်ပြအဲ့ဒီကြီးကြီးနဲ့တော့ကြဘလို့မြင်လို့တန်လျရလေတကယ်ချမ်းသာစိတ်မှမဟုတ်ပဲပေါ်ပြီးပြောက်သွားတဲ့ဆင်းရဲခြင်းတစ်မျိုးပဲဖြစ်ပြီးပြတ်သွားတဲ့ဆင်းရဲခြင်းတစ်မျိုးပဲအဲ့လိုမြင်နေဗျအဲ့လိုမြင်မှဒါလေးကဖတ်ကလေးကြော်သွားလိမ့်မယ်ဒုက္ခဝင်တော့အဲ့လိုလေမှတ်မှတ်တာမယ်နော်အဲ့လိုမှတ်မှ ဒါဒုက္ခဝေဒနာမှတ်နေရနီးစနစ်ကြအဲ့ဒါလေးဘူရင်းမှတ်ထားမယ်နော်မှတ်စုလည်းပေးတာဒုက္ခဝေဒနာဘာမြင်အောင်မလဲဒုက္ခမြင်အောင်ရှုမှတ်တတ်ရတယ်ဒါလေးမှတ်တာဒုက္ခဝေဒနာကိုဒုက္ခမြင်မှဒီဒုက္ခဝေဒနာကြော်တယ်ဒုက္ခမမြင်သေးမကြော်ဘူးဒါလေးမှတ်တာအဲ့ဒီလိုနဲ့ခုနဝိပဿနာဉာဏ်နဲ့အစဉ်စဉ်ပေါ့နော်ခုနကကြည်ချင်းထိုးပြတော့ဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်သွားတယ်ဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်တဲ့ ဒါလေးကိုကြည့်ထားမယ်ဝိပဿနာဉာဏ်တရားဒီမှာဥရပြဉာဏ်ပိုင်းမှာဒုက္ခဝေဒနာတွေ့ပါတယ်ဥရပြဉာဏ်အနုပိုင်းအဲ့ဒီအရင်ပိုင်းမှာရောရင်ပိုင်းမှာကြာဒီယုံနာတရားတွေဖြစ်တည်ပြက်ဟုတ်နော်အဲ့ဒီလိုမြင်လာတယ်အဲ့ဒီဒုက္ခဒုက္ခဝေဒနာကြော်သွားတဲ့အခါကျဒီယုံနာတရားတွေပေါ်မှာသူကဖြစ်ပြက်ကြည်တက်လာပေါ်ပြီးပြောက် ပေါ်ပြီးပြောက်ဖြစ်ပြက်ဖြစ်တည်ပြက်ဟောအဲငကိုယ်လုံးကဆိုရင်ဥရပြဉာဏ်အရင်ပိုင်းလောက်ရောက်သွားရင်အရင်အောက်ညာနေတုန်းကဆိုရင် ဖောင်းနာပိန်နာပဲကြည်ကြည်ဝင်လေထွက်လေတရှုတရှိုက်တဲ့ပဲတွေ့ဖောင်းနာပိန်နာဆိုလဲတဖောင်းတပိန်နာပဲကြည်ဘုရားပြညာအရင်ပိုင်းလောက်ရောက်သွားတဲ့ခါကျသူကဖြစ်တည်ပြက်ဖြစ်တည်ပြက်ဥပထေပင်ပေါ့နော်တဖောင်းနဲ့တပိန်နဲ့မို့အများကြီးတွေ့တာဒီတကွေးတဲ့တဆန်နဲ့မှလည်းအများကြီးတွေ့တာဖြစ်ပြက်တယ်အဲ့ဒီမှာဖြစ်တည်ပြက်ပေါ့အစလည်းဆုံးကုန်တွေ့နေအဲ့လိုရှုမှတ်ခံအဲ့လိုရှုမှတ်ရှုမှတ်ရင်လည်းဖြည်းဖြည်းနဲ့ညာနေဆင်းဆင်းတက်သွားတယ် နော်အဲ့ရနေဘင်္ဂညာဘုရားညာအာရိနဝညာနေဝိတညာဟောစီတုကမြတာညာဘောပြညာနေဆင်းဆင်းပြတ်သွားမှာနော်အကြံဉာဏ်ပြောရရင်တော့ဥရဗျာညာရှေ့ပိုင်းမှာပိဋိပတ်တိလာမယ်နောက်အရင်ပိုင်းရောက်သွားတဲ့အခါကျယုံဏတရားတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်နော်ဟိုငကောကတော့ဟိုတဖောင်းတပိန်နဲ့မကအော်ဖောင်းတာတွေအများကြီးပိန်တာတွေလည်းအများကြီးတဖောင်းတပိန်နဲ့အများကြီးပေါ့အဲ့လိုမျိုးတွေရှင်းရှင်းကြီးသိလာတဲ့ညာမျိုးပေါ့နော်ရှုမှတ်တရား နောက်နောက်ပြီးတော့မှအဲ့ရနေဆက်မှန်ဘင်ကညာပေါ့ဖြစ်စဉ်เนี่ยတိတ်မြန်နေမြန်နေတော့အပြက်ကြီးတယ်တွေ့တော့ပေါ့နော်နော်ရှုမဆရာအာရောရှုသိမှုပါအတွဲလည်းပြက်ပြက်သွားတာပဲတွေ့နေရအဲ့ဒါဘင်ကညာအဲ့ရနေဆက်မှလိုက်တခါကျတော့တရေရိမ့်နဲ့ပြင်းမြန်စွာဖြစ်ပြက်နေဖဲချုံမစိုးငါသိနိုင်ပါလားဒီယုံနံတရားတွေပေါ်မှာကြောက်စရာလို့မြင်လာတယ်အဲ့ဒါဘုရားညာပဲအဲ့ရနေဆက်ရှုတယ်အာရိနဝညာပေါ့ အဲဒီတော့ကြောက်ရှာမြင်လာဒီယုံ nant တရားတွေမှာအကောင်းထင်အကောင်းမထင်တော့ဘူးအပြစ်မြင်လာအပြစ်မြင်တော့အာရိနဝဉာဏ်လို့ခေါ်တယ်အဲဒီကနေတဆင်အပြစ်မြင်လာရင်ဗာပြဒီယုံ nant တရားတွေစိတ်ပြက်ငြင်းဝေလာနော်ဒီဉာဏ်မရမရဆို လက်ရှိဘဝပျော်လိုက်ပါလိုက်အလူဘဝကောင်းလင်းလို့နတ်ဘဝချောင်းကောင်းလင်းလင်းလို့ပေါ့ချမ်းသာအောင်နှစ်လူဘဝလည်းနှစ်သက်နတ်ဘဝလည်းနှစ်သက်ဘဝရတာကိုလည်းမျောနေတယ်နော် နေဗိဒာညာရတော့မပျော်တော့ညင်းငွေလာတယ်စိတ်ပြက်လာဟောဒီခန္ဓာကိုယ်ရလာကိုစိတ်ပြက်လာနော်အဲ့ဒါမျိုးနေဗိဒာညာလို့ခေါ်တယ်နေဗိဒာညာရရင်တချို့ဆိုရင်ဟိုမြို့သမီးလေးတွေဆိုသီလရှင်ဝိချင်တဲ့စိတ်ပေါက်တယ်တရားထုတ်ရမြို့သားတွေဆိုဘေကုရာဝိချင်တဲ့စိတ်ပေါက်တယ်ဒါကြောင့်တခါကြီးယောဂီလေးဆိုသီလရှင်ဝိချင်တဲ့စိတ်မပေါက်ဘူးလားလို့လူငယ်တွေမေးတာနော်အဲ့လိုဝိချင်တဲ့စိတ်တွေအလုံးလုံးပေါက်လာတာသူကဒီချိန်ရ ပြီးတော့ခါမှဆက်အာထုံရာထုံရင်လည်းဒီစိတ်ပြက်ငင်းငွေလာဒီယုံနံတရားတွေကလွတ်ချံလွတ်လို့တဲ့ဉာဏ်တွေဖြစ်လာနော်နော်အဲ့ဒါမောစီတုကမြတာဉာဏ်လို့ပြနော်လွတ်ချင်တော့ဒီယုံနံတရားတွေမှာဆွတ်လွတ်ချင်တော့ဆက်ပြီးအာထုရတော့ပေါ့နော်အဲ့ဒါပြိသင်္ခါရဉာဏ်ပြိသင်္ခါဉာဏ်ခေါ်တယ်ပေါ့နော်သူကတော့အဲ့ဒီမှာတော့တော40တို့ဘာလို့အဲ့ဒီမှာရှုခိုင်းတာလည်းရှိပါ အဲ့ဒီကနေဆက်ပြီးတော့မှတ်တယ်မှတ်တော့ဒီသင်္ခါလွမြောက်လို့တဲ့သင်္ခါတရားမှာပြန်ပြီးတော့တဖန်ပြန်ပြီးအိဋ္ဌဒုက္ခနတ်တဲ့ရှုတဲ့ဉာဏ်ဘာဝနာ40တော်40မြောက်တဖန်ရှုတဲ့ဉာဏ်ကိုပဋိသင်္ခါရဉာဏ်လို့ခေါ်တယ်။အဲ့ဒီကနေဆက်မိုင်းမိုင်းတဲ့ဒီယုံ nant ဆိုတဲ့သင်္ခါရတရားတွေပေါ်မှာဝမ်းသာတာလည်းမဟုတ်ဘူးနော်ဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်ဘူးစိတ်အညီမျှဖြစ်နိုင်တဲ့ဉာဏ်ပေါ့နော်အဲ့ဒီဒီသင်္ခါရုပ္ပခဉာဏ်အထူးသဖြင့်ဘုန်းကြီးတို့ ဒီဝင်လေထွက်လေပဲမှတ်မှဝါယောဓာတ်ပဲမှတ်မှတိမ်မွေ့လာတိမ်မွေ့လာတဲ့အခါကျကြည့်လိုက်လေချမ်းသာတာလည်းပြောရခက်တယ်ဆင်းတာလည်းပြောရခက်တယ်အဲ့ဒီအချိန်ကာလမျိုးဆိုယောဂီကမကြိုက်တော့ဘူးလေအဲ့တော့ तू ကဘာဖြစ်လဲဆိုတော့ဟိုဝိသုရိမက်ကလည်းဒါပြောတာချိုးဆရာတော်ကြီးလည်းဒါပထမမာစီဆရာတော်ကြီးရဲ့ဆရာမူလမင်းကိုဆရာတော်ကြီးဆိုရင်နော် तू ကဘာပြောပုတ္တံပုတ္တတော်ပတ္တတိထင်ရှားတော်ထင်ရှားတဲ့အတိုင်းမှတ်အဲ့ဒါမျိုး အဲ့ဒီကကြတော့ဒီသင်္ခါရုပ္ပကညာအဲ့ဒီလိုသွားမှတ်လို့မရဘူးဗျာထင်ရှားတာလိုက်နေတော့ထင်ရှားတာလိုက်မှလည်းဒီကတိမ်မွေ့တော့ဟာနောက်တာထင်ရှားလိုက်တိမ်မွေ့ဒီလိုနဲ့လဲနေကိုကဒီချိန်မှာဘာဝတိကထားရှုနေတယ်ဒါကိုသိဖို့ရည်ကြီးတယ်အဲ့ဒါကိုမိန်ထားရှုရဝင်လေထွက်လေဆိုဝင်လေထွက်လေပေါ့ဗျာဘုန်းကြီးတို့ဒီဝါယောဒဖောင်းမိန်ဆိုဖောင်းမိန်ဒါဝတိကထားလိုက်ရအဲ့လိုမှမဟုတ်ဘဲနဲ့ဘေးထင်ရှားတာလိုက်ဘယ်တော့မှမပြီးဒီနေရာကိုလည်းလဲနေတတ်တယ်ဒါဘုန်းကြီးဒီနေရာလည်းပြောတယ် ဘာဖြစ်လို့လဲသူကယောဂီကအားမရအောင်လေတိမ်မွေ့တဲ့အခါကျမရှုမှတ်ခြင်းထင်ရှားတာလိုက်လိုက်တိမ်မွေ့သွားတယ်နောက်တာထင်ရှားတကူလိုက်လိုက်တိမ်မွေ့သွားတယ်နောက်တာထင်ရှားအဲ့လိုနဲ့သွားနေတာကိုယ်ရှုမှတ်တဲ့ဟာကိုမလိုက်တော့အဲ့ဒီချိန်မှာဘုန်းကြီးအကြံဉာဏ်ပေးခြင်းတာကကိုရှုမှတ်နေတဲ့ကမ္မထံတိမ်မွေ့နေတဲ့ကမ္မထံဒီပုံမှာဘယ်လိုကောက်အောင်လုပ်မလဲဘယ်လိုကောက်ပြီးတော့မှတ်နိုင်မလဲဒါလေးကိုကမ္မထံဆရာသင်ပေးဖို့လိုတာပေါ့ကတဲ့နီးပေါ့ဟော तू ကဘယ်နေရာတွေလွတ်နေသလဲ ဒါလေးတွေလိုက်ကြည့်ရတယ်နော်ဆက်တော့တဲ့နေရာတွေမှာလွတ်နေလားအင်းသားကြီးချုပ်ကန်သုံးတဲ့နေရာလွတ်နေသလားစကားပြောတဲ့တရားလျှောက်တဲ့နေရာမှာလွတ်နေသလားသို့မဟုတ်ဈဉ္ဉံကမ္မထန်နဲ့ထိုင်ကမ္မထန်ကြားမှာလွတ်နေသလားဘယ်နေရာတွေလွတ်နေသလဲကုံလိုက်ကြည့်ရသို့မဟုတ်တွေးနေသလားဒါမျိုးတွေလိုက်ကြည့်နော်အဲ့ဒီတိမ်မွေးတဲ့ပိုင်းအဲသင်္ခါရဥပေက္ခာပေါ့နော်ဥပေက္ခာဆိုတာချမ်းသာတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးဒီ တာမန်ခံစားမှုမျိုးပေါ့ဘာမှကိုမရှိတာကိုချမ်းသာဆင်းရဲမဖြစ်ပဲနဲ့ဒီယုံနာတရားတွေကိုရှုနေရတဲ့အခါကျအဲ့ဒီမှာကြာတော့လေပြင်းလာတယ်ညှိငွေ့လာပေါ့ဒါလေးတိမ်တိမ်မွေ့မွေ့လည်းမရှုခြင်းအဲ့ဒီဟာဥပိ္ပခာဝင်လာခေါ်တယ်အဲ့ဒီဥပိ္ပခာကြရင်ဘုရားကဘယ်လိုရှုမှမလဲနော်ဘုန်းကြီးပါဠိလေးဖတ်ပြမယ်နော်အဒုက္ခမဒုက္ခဝိနာအနိစ္စတော့ဓာတ္တပါတဲ့ ဥပေက္ခဝေနာကြာရင်ခွန်ကြီးတို့ဒီထဲမှာလည်းရေးထားပါတယ်ဥပေက္ခဝေနာကိုအနိစ္စကိုမြင်အောင်ရှုမှတ်မိနော်အောက်ကတုတ်လေးရေးချင်ရေးထားရင်ဓာတ္တဗတုတ်ဒါတွေထောက်မယ်ဘာချိုင်နှလုံးစင်ဓာတ္တဗတုတ်သူ့ရဲ့မူရင်တုတ်ကနော်ဘုန်းကြီးတို့မှတ်စုလေးပေးတာတန်ယုတ်နှစ်409ပဲအဲ့လိုရေးထားတန်ယုတ်ကတလာဝဲတလာယနာဝကတန်ယုတ်အဲ့ဒါတန်ယုတ်နှစ်လို့တောင်းတယ် တုတ်ကမူရင်းတုတ်ကဓာတဘတုတ်လို့ခေါ်တယ်ဓာတွေထောင်းမယ်ထောင်းမယ်တော့ရေတတ်သေးလားဗိုက်ချိုင်နှလုံးစင်းဓာတဘတုတ်လို့ခေါ်တယ်နော်အဲ့ဒီတုတ်စာမျက်နှာကအဲ့ဒီပါတဲ့အတိုင်းတရားကိုဥပိ္ပခဝေနာကြရင်အဲ့ဒီမှာအဒုက္ခမဒုက္ခဝေနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဝေနာဒါအဒုဥပိ္ပခဝေနာခေါ်တယ်အဲ့ဒီဝေဒနာရောက်ရင်တဲ့ဘုရားကအနိစ္စလို့မြောင်ရှုမှတ်ပါ အဲခုနတိမ်မွေးနူးညံ့တာတွေကိုလေခုနဘုန်းကြီးပြောသလို မမှတ်ချင်ဘူးဗျတိတ်တိမ်မွေးနေတဲ့ခါကျတော့အဲ့လိုဖြစ်တာမမှတ်ချင်တော့ထင်ရှားလိုက်ထင်ရှားလိုက်အဲ့လိုဖြစ်တာအဲတော့ဥပ္ပခာဝိနာမှတ်တော့မယ်ဆိုရင်မှတ်တာနော်ဥပ္ပခာဝိနာမိုင်နံပါတ်1ဥပ္ပခာဝိနာဖြစ်လာဥပ္ပခာဝိနာသဘောကိုသိချသိအောင်ရှိအောင်ဟောဥပ္ပခာဝိနာဆိုဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တိမ်မွေ့နေတဲ့သဘောလေးနုညံ့နေတယ်နော်အဲလိုတိမ်တိမ်မွေ့မွေ့လေးဖြစ်နေတာဘာခံစားမှုမှမရှိဘူးလေ ဒါဥပ္ပခဝေနာဒီသဘောလေးကိုသိရအောင်ပြီးတော့ဥပ္ပခဝေနာကိုသဘောသိလာတဲ့အခါကျဥပ္ပခဝေနာဆိုတာချမ်းသာရှင်ရဲ့နှစ်ခုရှားမှဖြစ်နေတဲ့အခိုက်အတန့်သဘောလေးပဲဒီခိုက်တန့်သဘောလေးကလေမကြခင်ဖောက်ပြန်ပြီးတော့ချမ်းသာတဲ့သဘောသို့မဟုတ်ဆင်းရဲတဲ့သဘောဧကံဖြစ်သွားနိုင်တယ်ဒီလိုဆင်ញင်ပြီးတော့ဥပ္ပခဝေနာရဲ့တိမ်မွေးတဲ့သဘောလေးဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့သဘောလေးဆုဆိုင်ပြီးရှုနေတယ် ဒီလိုရှုတဲ့အခါမှာမရှုတတ်ရင်ဒီဥပ္ပခာဝင်တော့မှဖြစ်လေရှိတဲ့မောဟကဝင်လာတာပေါ့ရှုတတ်ရင်တော့ခုနကမောဟကဝင်မလာနော်ဒုက္ခဝင်တော့မရှုတတ်ရင်ဒေါသဝင်တယ်ဒုက္ခဝင်တော့မရှုရင် မရှုတတ်ရင်လောဘဝင်တယ်ဥပ္ပခာဝင်တော့မရှုတတ်ရင်တော့မောဟဝင်တယ်ပေါ့ဒီဥပ္ပခာဝင်တာလေသိနေရမယ်သိအောင်ရှုရမယ်ဘယ်လိုသိရမလဲအနိစ္စအနေနဲ့သိအောင်ရှုရဒါလေးမှတ်ထားမယ်နော်ဒီ ခုနလှုပ်ရင်လှုပ်တယ်တချို့ကြဒီသိမ့်သိမ့်မွေးလေးကြည့်ပြီးလှုပ်ရင်လှုပ်တယ်ရွေ့ရင်ရွေ့တယ်ဒီလိုလေးမှအဲ့ဒီလောက်တွေမကမြင်ရမှာနော်ဒီသိမ့်မွေးတဲ့လှုပ်နေတဲ့သဘောလေးအရာလေးဟာဒီဒီပေါ်ပြီးပြောက်ဖြစ်ပြီးပြက်အဲ့ဒီအဲ့ဒီလောက်တွေမြင်ရမှာဒီမှာလဲဆရာသမားတွေတင်တိုင်းလှုပ်ရင်လှုပ်တယ်ရွေ့ရင်ရွေ့တယ်ဆရာသမားတွေတင်တဲ့အတိုင်းရှုကြည့်ပါရှုကြည့်လို့ဒီဥပ္ပခာဝင်တာမကြော်ဘူးဆိုရင်သင်္ခါရုပ္ပခာညာနဲ့နည်းနည်းခက်တာပေါ့နော် ဝိကဝေနာမကြော်ဘူးဆိုရင်ဘာလုပ်မလဲအဲ့ဒီဟာအနိစ္စမြောင်မှတ်စေချင်တာပေါ့ဒီလှုပ်နေတဲ့သဘောလေးနော်ချမ်းသာတဲ့မဟုတ်ဆင်းရဲတဲ့မဟုတ်လေတိတ်တိမ်မွေ့နူးညံ့တဲ့သဘောလေးကိုအနေစာအနေစာနော်မမြဲမမြဲသုံးဖို့ဖြစ်ပြဖြစ်ပြကြက်ရရှုအဲ့လိုဓာတ်ရိုက်ရှုလိုက်တာပုံကောင်းတယ်ဓာတ်ရိုက်ရှုလိုက်လို့ရင် तू ကဒီတိမ်မွေ့နေတဲ့နူးညံ့နေတဲ့သဘောလေးလှုပ်နေတဲ့သဘောလေးဟာပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဖြစ်ပြီးပြဒီလိုမြင်ရမယ်မြင်သွားရင်တော့ तू ဟာကြော်သွားလိမ့်မယ် အဲ့လိုတော့မြင်အောင်မရှုဘဲနဲ့ဒီခါတလေတိမ်မွေးတာတွေကအာများတော့ထင်ရှားတာလိုက်လိုက်ဒါဒီတိမ်မွေးထင်ရှားတာလည်းဒီခါရှုရှုနဲ့တိမ်မွေးသွားပြန်ဒီခါထင်ရှားလိုက်လိုက်အဲ့လိုနဲ့ခြားလဲခတ်နေတတ်တယ်အဲ့ဒီဟာမျိုးတွေမဖြစ်စေချင်ဘူးเนาะအဲ့ဒါကြောင့်ဒီဒုက္ခဥပ္ပခာဝိနာရှုတဲ့အခါမှာတတိထားအဲ့တော့ဥပ္ပခာဝိနာရှုတဲ့အခါမှာခုနကနံပါတ်၄ဥပ္ပခာရဲ့သဘောကိုဘာလို့မလဲစိတ်ထဲကနေ ပြီးတော့မှသိအောင်လုပ်ပါသိပြီဆိုတဲ့အခါမှာဘာလုပ်မလဲအဲဒီဥပေက္ခသဘောကအမြဲတမ်းဖြစ်နေတာမဟုတ်ဘူးခိုက်တာမဖြစ်တာချိန်ကြရင်တစ်ချိန်ကြရင်ဒီဥပေက္ခဝိညာဉ်တော်ကပြုပြောင်းလဲသွားမှာပဲဒုက္ခသဘောလည်းပြောင်းလဲသွားနိုင်တယ်ဒုက္ခသဘောလည်းပြောင်းလဲသွားနိုင်တယ်ဒီလိုဟာမျိုးလေးအာယုံပြုပြီးရှုကြည့်ပေါ့အဲ့လိုရှုရင်ရှုရင်လည်းနောက်တော့ဒီဥပ္ပခာဝိနာရဲ့အနေဆသဘောမြင်သွားလို့ရှိရင်ကြော်လွှားသွားတယ် နော်ဒီအားနဲ့ပတ်သက်ပြီးဥပ္ပကဝဏနောက်သေကာရုပ္ပကညာဖြစ်ပုံပေါ့သေကာရုပ္ပကညာဖြစ်ပုံခုတော့မပြောသေးပါဘူးနောက်မှပြောပါတော့ဒီနောက်ပိုင်းကျသေကာရုပ္ပကညာဘယ်လိုခြေအနေမျိုးရောက်မှဒါကတော့ဒီတိမ်မွေးနုညံနေတဲ့သင်္ခါရဥပ္ပခါလေးပေါ့သင်္ခါရုပ္ပကညာဓာတ်ရိုက်တော့ပြောလို့မရဘူးသင်္ခါရုပ္ပကညာဖြစ်တာအဲ့တိမ်မွေးတဲ့ညာလေးပေါ်မှာအနေအဆမြောင်မှတ်ပြီးတော့ဒီပေါ်မှာကတ်နေရမှာပေါ့ကတ်ပြီးတော့ချမ်းသာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်အကြာကြီးရှုမှတ်နိုင်တယ် အဲ့ဒီအခိုက်အတန့်မျိုးမှာလည်းဘုန်းကြီးတို့ကဗာပြောကြလဲဆိုတော့ကြာကြာရှုခိုင်းရတာပေါ့ဗျာတင်ပွေးတဲ့နေရာလေးမှာကြာကြာထိုင်ခိုင်းရတယ်နော်ခုနကြာကြာရှုခိုင်းတဲ့နေရာမှာကြာကြာထိုင်ခိုင်းတဲ့နေရာမှာဘာလို့ဖို့လို့လဲဆိုတော့အနေဆမြောင် ရှုဖို့လိုတယ်နော်ကြာကြာရှုတင်ပွေးတာလေးကိုမကြိုက်လို့ပြောင်းသွားတာမျိုးဟိုပြောင်းဒီရွှေ့လောက်တာမျိုးမလုပ်ရဘူးဒီဟာပဲတစ်ဆိုင်မှမှရှုနေပေါ့ တဆိုင်မှာမှရှူရင်ရှူရင်ရှူရင်နဲ့ဒီဟာရဲ့အနေဆာသဘောမြင်အောင်ရှုပေါ့အနေဆာသဘောမြင်အောင်ရှူရင်ရှူရင်နဲ့နောက်တော့ဒီအနေဆာသဘောမြင်ပြီးတော့ဒီဥပ္ပခာဝိနာကြော်လွှားသွားနိုင်တော့ပေါ့ဒါမျိုးရှုဖို့အရေးကြီးပါနော်ဒါကတော့ဘုန်းကြီးတို့ဥပ္ပခာဝိနာရှုနေအလုံးလုံးရင်းနဲ့သင်ရတာတော့ပိုကောင်းတာပေါ့နော်ဒီအဲ့ဒါကိုတတ္တမမှာထားမယ်နောက်တစ်ခုဘုန်းကြီးတို့ကောင်းစီပေးထားတဲ့အတိုင်းဆက်သွားမယ်နော် ဒါဒုက္ခဝိနာဒုက္ခဝိနာဥပေက္ခဝိနာရှုနည်းဥပေက္ခဝိနာကခုနကမမြဲတဲ့သဘောလေးသိနေရင်ဒါဟာမောဟမဝင်ဘူးပေါ့ဗျာမမြဲတဲ့သဘောလေးမသိဘူးဆိုရင်ဒါမောဟဝင်တာပေါ့ဗျာဒါကြောင့်ဥပေက္ခဝိနာမှာမောဟဖြစ်တယ်ဆိုတာဒါကိုပြောတယ်ပေါ့ပြီးတော့မှဘုန်းကြီးတို့ဒီတော့မှဝက်ကလိတုတ်အနှစ်ချုပ်ဆိုဘုန်းကြီးတို့ခေါင်းစီပေးတာတယ်နော်အဲ့ဒီဝက်ကလိတုတ်အနှစ်ချုပ်ဆိုတာလေးဘုန်းကြီးတို့ပြောပါဦးအဲ့ဒီဝက်ကလိတုတ်အနှစ်ချုပ်က ဘာလဲဆိုတော့ဒီတုတ်ရဲ့အကြောင်းအရာလေးပထမနာနာကြည့်အောင်နော်ရှင်ဝကလိဆိုတာကမြတ်စွာဘုရားမဂရအတိုင်းပေါ့နော်ရာဇကြုံမြို့ဝေလူဝင်ကျောင်းပထမဆုံးဖြစ်ပေါ်တဲ့ကျောင်းမှာသတင်းသုံးနေတဲ့အချိန်ပေါ့နော်မြတ်စွာဘုရားနောက်ပိုင်းမှာတော့ဟိုကျောင်းဝါဆိုလိုက်ဒီကျောင်းဝါဆိုလိုက်ပေါ့အဲ့လိုသွားတာစာအချိန်ကာလတော့မဟုတ်ဘူး နောက်တစ်ချိန်မှာမြတ်စွာဘုရားဝင်းလုံးကျောင်းတော်ပြန်တရင်သုံးတဲ့ချိန်အဲ့ဒီချိန်မှာရှင်ဝဲကလေးကမြတ်စွာဘုရားကြီးတကယ်တမ်းကျဒီတော့ကအကုန်လုံးရေးမထားဘူးဗျတကရာကြီးမှာပုံနာလေအဲ့ဒီမှာမြတ်စွာဘုရားဖူးလာတယ်ဖူးလာမြတ်စွာဘုရားဖူးမြော်ဖို့ဝါကျုတ်တဲ့ကမှာပေါ်အာနာပြုတ်ပြီးတော့မြတ်စွာဘုရားကြီးလာလာရင်းနဲ့တကယ်တမ်းကျမြို့ထဲရောက်နေပြီရောက်တဲ့မြို့လေတော့အရောက်မှာကျသူကံကြောင့်ဖြစ်တဲ့ယောဂဝင်တာလို့ပြောတယ် အဲ့ဒီယောဂဝန္ဒကြောင့်ဘယ်လိုလဲခြေထောက်တွေကမသွားနိုင်တော့မတည်နိုင်တော့ဘလို့မှကိုမသွားနိုင်တော့မသွားနိုင်တဲ့ကကြသူ့တပည့်တွေကိုထမ်းစင်နဲ့ထမ်းပြီးတော့အဲ့မှာပြောရမှာအိုးလုတ်တဲ့တဲတွေရှိတယ်အိုးလုတ်တဲ့တဲတွေကလူမနေကြဘူးလူမနေတော့အဲ့ဒီအိုးလုတ်တဲ့တဲကိုထမ်းစင်နဲ့ထမ်းပြီးပို့ရတာပေါ့ပို့ရင်ပို့နေယောဂဖြည်းဖြည်းနဲ့ပို့ပို့ပို့ပို့ဆိုးလာတော့ပေါ့ ဒီအိုးအိုးလောက်တဲ့တဲမှာအိုးရင်းတွေရဲ့အိမ်မှာနေရင်းနေနေအိမ်မှာပိုးဆိုးလာတဲ့အခါမှာဒီရှင်မြတ်ကသူ့တပည့်ဒီကိုခေါ်ပြီးတော့ရှင်ပြားတို့ဗုဒ္ဓဓံသွားပြီးတော့ရှောက်ပေးပါရှင်ရှင်ဝဂိဝင်ရှင်ဝဂလိတော့ယောဂပြင်းထန်တာခံစားနေဝဂလိဒီမှာမရောစေနဲ့တော့ဝဂလိကနှစ်ပါးရှိတယ်ဟို တပားနဲ့မတူဘူးဓမ္မပဒမှာပါတဲ့အရှင်ဝက်ကလေးကသူကတရားတရားနဲ့ပတ်သက်အေတတဲ့ရတယ်သူကတတ်မသေးဘူးဒီရှင်ဝက်ကလေးကနောက်ပိုင်းကိုယ့်အကိုတတ်ပြီးတော့သေတာသေရင်းနဲ့မသေးမီမှာသူကရဟနာဖြစ်သွားတယ်အဲ့ဒီလိုကွာဟိုရှင်ဝက်ကလေးကတရားတရားနဲ့ပတ်သက်ပြီးတော့အေတတဲ့ရတယ်ဒီရှင်ဝက်ကလေးကအဲ့ဒါမဟုတ်ဘူးအဲ့တော့ယောဂပြင်းထန်သောခန္ဓာသူတို့ရဲ့ဒီကိုမြတ်စွာဘုရားရှောက်ခိုင်းတယ် အဲရှင်ဝဂလိကမြတ်စွာဘုရားရဲ့ခြေတော်တို့ဥခိုက်လျှောက်ထားပါတယ်ဗျာဥခိုက်လိုက်ပါတယ်ဗျာပြီးတော့မြတ်စွာဘုရား ရှင်ဝရှင်ဝဂလိကိုတဏှာဆောက်ရောက်ချီးမြှောက်တော်အပြည့်ကြွရောပါကြွတော်မူဖို့လျှောက်ထားတောင်းပန်ပေးပါလို့တပည့်တွေလွတ်လိုက်တော့ပေါ့အဲဒီကမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားကတိတ်တိတ်ဆိတ်ဆိတ်နဲ့လက်ခံလိုက်တော့ပေါ့ဒါနဲ့မြတ်စွာဘုရားရှင်ဝဂလိကြီးကြွကြွလာတော့ ဒီဖျားကြွလာတယ်ဆိုအရန်တင်နေဖို့ထိုင်ဖို့ခင်းထားတဲ့နေရာလေးတွေရှိပါတယ်ရှင်ဝကရိယာဒီကရင်သေးသေးကရင်လေးပေါ်အိတ်နေတဲ့သဘောရှိပါတယ်မြတ်စွာဘုရားကြွလာတယ်မြင်တဲ့အခါကျသူကအိယာပေါ်နေထဖို့ကြိုးစားတယ်တကယ်တော့ညမထနိုင်ပါဘူးမြတ်စွာဘုရားခြေတော်ဝကလိနေနေကိုယ်နေရာနဲ့ကိုယ်နေအိမ်မှာရောက်တဲ့အခါကျတော့ငါခင်းထားတဲ့နေရာပဲထိုင်နေဆိုအဲ့ရခင်းထားတဲ့နေရာထိုင်နေထိုင်ပြီးတော့မှဟိုနေကောင်းလားကျမ်းမာလားဒါတွေမေးပါတယ် နေရာထိုင်ရမြတ်တာလားအဲ့ဒီမှာမှန်ပါဗျာဒီရောယောဂမသက်တောင်ဗျာ တိုးမြန်တိုးလာအဲ့ဒီမှာမြတ်စွာဘုရားဘာစဟောလဲဆိုတော့ယောဂီလေးတဲ့တင့်မှာပူပန်စရာတွေရှိသလားတဲ့ရှိပါတယ်ဗျာဘာပူပန်စရာတွေလဲတင့်မှာသီလနဲ့ပတ်သက်ပြီးတော့ဒီတန်တရားဖြစ်စရာရှိလို့လားသီလနဲ့ပတ်သက်ပြီးတော့တန်တရားမရှိပါဘူးအဲကြောင့်မို့တရားကျင့်တဲ့ပုဂ္ဂိုလ်ကဒါအရေးကြီးတယ်နော် ကိုယ်သီလလေးကိုလုံခြုံအောင်ဖြူစအောင်လုပ်ရတယ်သီလတန်တရားရှိနေလေဒီရှုမှတ်ဖို့ခက်တယ်ဥမာရှင်ဥဂုလိမာလာတို့ပဲကြည်ပေါ့နော်ဒါတတ္တာတွေကပြန်ပြန်ပေါ်နေတော့အတူဟာတော်တော်နဲ့ရှုမှတ်ဖို့ခက်တယ်တပီတော့တဲ့မြတ်စွာဘုရားဒါဆိုရင်လည်းသူကသီလနဲ့ပတ်သက်ပြီးတော့จิตဝဂလိမှာလုံခြုံမှုရှိနေရင်တန်တရားဖြစ်เสียမရှိရင်ဘာဖြစ်လို့ဘာတွေပူဝမ်းနေရတာလဲအဲ့ကြမှာ မြတ်စွာဘုရားသူကပို့ဝင်တယ်မြတ်စွာဘုရားတပည့်တော်ကမြတ်စွာဘုရားဖူးမြော်ဖို့စစ်ကူးနဲ့လာခဲ့တာကြာပါပြီတဲ့နော်သူကကျမ်းမာကြီးမကောင်းတဲ့ခါကျခြေတော့ကမသွားနိုင်တော့ဘူးမသွားနိုင်တော့နီးရဲနဲ့မဖူးရအောင်အဲတော့တပည့်တော်ဖူးမြော်ဒါပေမဲ့တပည့်တော်ခန္ဓာကိုယ်ကမြတ်စွာဘုရားဖူးမြင်တော့အောင်သွားဖို့လာဖို့အင်းအားမရှိတော့ဘူးကြာဒါကြောင့်မို့အဲ့ဒါအတွက်တပည့်တော်စိုးရင်ပူပါနော်အဲ့မှာဟိုး ဓမ္မပဒမှာပါတဲ့တရားတရားနဲ့ဣတိရေရတဲ့အရှင်မြတ်ကြီးမိန့်တယ်လို့ပဲဒီမှာလည်းမိန့်တဲ့စကားတော့အတူတူပဲဝဂလီတဲ့ဒီခန္ဓာအပုတ်ကောင်ကြီးဖူးမြော်နေတဲ့အတွက်ဘာအကျိုးရှိမှာလဲဒါမိန့်တာအတူတူပဲဟိုကမိန့်တာနော်အဲ့ဒီမှာဘုန်းကြီးပါဠိလေးဖတ်ပြမယ်အယံအလံကေတိန်ဝဂလိဣမိနာပုရိကာယနာဒိဋ္ဌိနာဒီခန္ဓာကိုယ်အပုတ်ကောင်ကြီးဖူးမြော်နေတဲ့အတွက်ခြေသားဝဂလိဘာအကျိုးရှိမှာလဲဒါမိန့်တယ် ယောခောဝကလိဓမ္မံပတ္တိသောမံပတ္တိနော်တရားကျင့်နေတဲ့ပုဂ္ဂိုလ်ဒုံမို့ဘေကုဘေကုနီမှာငါတပြည့်သားတန်ဃာတွေကငါဟောကြားတဲ့တရားတွေကိုမြင်အောင်ဉာဏ်နဲ့မြင်အောင်ကျင့်ကြအထုတ်မယ်တရားကိုသိမယ်မြင်မယ်ဉာဏ်မျက်စိတွေရသွားမယ်ဟုတ်လားတရားကို မြင်သွားမယ်ဆိုငါ့ကိုမြင်တာပါပဲ ပြီးတော့ယောမံပတ္တိသောဓမ္မံပတ္တိငါဘုရားကိုဖူးမြင်ဖူးမြော်နိုင်ဖူးမြင်နိုင်တယ်ဆိုရင်လည်းပဲတရားကိုဖူးမြင်တာပါပဲဒီမှာတော့ပြောချင်တာပထမဝဲကြပဲဒီကကြောင်းမြန်ပြန်ကြည့်အောင်ပေါ့နော်တရားကိုမြင်ရင်ငါဘုရားကိုဖူးမြင်တယ်ပေါ့နော်တရားကိုမမြင်တော့ငါဘုရားကိုမမြင်ဘူးဒါကိုဒီကပါအဲ့တော့ဘုန်းကြီးကတရားရှုမှတ်တကတရားမြင်အောင်ကြည့်ဖို့ရှုမှတ်ဖို့ရည်ကြီးတာပေါ့နော်အဲ့မှာမြတ်စွာဘုရားက ပြီးမှဒီရှင်ဝဂလိကိုတိပရိဝတ္တဓမ္မဒေသနာဆိုတာနေဇဒုက္ခအနတ္တမြင်အောင်ဟောတာပါပဲနော်အဲဘယ်လိုဟောလဲဆိုတော့ဝဂလိတဲ့ဒီယုတ်တရားမြဲသလားမမြဲသလားဒါအနတ္တလက္ခဏာတော့ပုံစံမျိုးပဲမမမမြဲပါဗျာမမြဲတဲ့ယုတ်တရားဆင်းရဲသလားချမ်းသာသလားမမဗျာဆင်းမမြဲဆင်းရဲဖောက်ပြန်နေတဲ့ယုတ်တရားဟာဆင်းရဲပါဗျာဟုတ် မမြဲစေရဖောက်ပြန်ခြင်းရှိတဲ့ယုတ်တရားဒီယုတ်ကငါဥစ္စာဒီယုတ်ကငါဒီယုတ်ဒီယုတ်မှာငါကောင်အတ္တကောင်ရှိတယ်လို့ထင်မှမှုသိမှာမလားဒီတော့ယုတ်တရားပေါ်မှာတဏမာနဒိဋ္ဌိနဲ့ထင်မှတ်နေသိမှာမလားလို့ဒါပြောတာမသိမှာဖျားဝိညာတင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးလို့မိလို့မိပါတယ်နော်အဲဒီမြတ်စွာဘုရားကဒီရှင်ဝဂလိကို ခုနကဒီတိပိဋိဝတ္တဒေသနာဆိုအနေစာဒုက္ခနာတာရှုနည်းနောက်တဏမာနဒိဋ္ဌိကောင် ရှုနည်းဒါဟောသွားတော့ဟောပြီးတော့သူနေရာပြန်ကြွသွားတော့သူနေရာပြန်ကြွသွားပြီးတော့တပည့်တပည့်များကိုသွားမိနေတပည့်များတို့တဲ့ငါဟာဒီရက်သေးရွာတဲ့ကိုနေနေတာဟုတ်ငါဒီနေရာမှာငါကဲတော့ငါလိုပုံကိုမျိုးကဒီမျိုးတွေမှာသိချင်းကမသိဘူးတဲ့အဲ့ဒါကြောင့်ငါ့ကိုတဲ့ဒီရာဇချိုး မြို့ဘေးမှာတောင်ကားလုံးပိတ်ဖုံးကောက်ခိုးရတဲ့ကြိုးဆိုဣတိကိရိတောင်တဘေးမှာရှိတဲ့ကာလတိလရက်ကိုဒီထမ်းပြီးတော့ပို့ကြအဲဒီနေရာရောက်သွားတာပေါ့ရောက်သွားတဲ့ကဲသူယောဂါတွေကလည်းနှိပ်ဆက်လာတော့မခံမရနိုင်အောင်ဖြစ်တာမခံမရနိုင်အောင်ဖြစ်တော့သူကထင်တာကငါတော့ဒီတိုင်းသူသူကိစ္စပြီးပြီလို့ထင်တော့ထင်တဲ့ကဓာယူပြီးတော့ကိုယ် level ကိုဖြတ်တာပါဘာဖြစ်လို့လဲဆိုတော့ဝက်ကလေး သူကအမြဲတမ်းအထုတ်တာဒီသမထဝိပဿနာ အထုတ်လို့တဲ့သူ့တဏ္ဍာမှာကိလေသာတွေကကင်းကွာနေမှတ်ရင်မှိုင်နေနော်ခုနဝိပဿနာဉာဏ်နေခိုက်တာမှာဒီကိလေသာတွေကကင်းကွာနေကင်းကွာနေတော့သူ့ကိုယ်သူရဟနာဖြစ်ပြီးတော့ထင်တာတဲ့အဲ့ဒါထင်တာကြောင့်ပဲသူကယောဂဝိနာ ဖြစ်လာဒီတန်းကိုမခံစားနိုင်ခံစားနေတော့သူ့လေပင်ကိုဖြတ်လိုက်တာဖြတ်လိုက်တဲ့အခါမသေးခင်လေးမှာမှသူဝေဒနာခံစားမှအာသူကပုထုဇဉ်သားဖြစ်ကြောင်သိသွားတာ သိသွားတဲ့ခါမှာအိမ်မှာသူငကိုမှတ်နေကြကမ္မတာကိုရှုမှတ်လိုက်တဲ့ခါကျတော့မသေးခင်လေးမှကပ်ပြီးယဟန္တာဖြစ်သွားတာအဲဒီပြဿနာဘာလဲဆိုဒီဒီရှုမှတ်တဲ့ခါမှာခုနဒါဒါတကယ်ကိုရှုမှတ်နေတဲ့ပုံကိုပေါ့နော် ရှုမှတ်နေတဲ့ပုံကိုတော့မှဒါမျိုးဒုက္ခဒုက္ခတွေကြုံမိရတေချောင်းကြံတာတို့မရှုမှတ်တတ်တဲ့ခါနော်ဘုရားကဟောလိုက်လို့ဒါဒါသူကနိမန္နမှာရှုမှတ်တတ်တော့ဘုလို့ဆိုမလွယ်ဘူးဗျအကြောင်းမို့ဘုန်းကြီးတို့ကတော့ဗာ သိစေခြင်းလဲဆိုဒုက္ခဝနာ တွေကြုံတွေ့လာရင်ဘယ်လိုရှုမှတ်ရမလဲဒုက္ခဝနာတွေ့လာရင်ဘယ်လိုရှုမှတ်ရမလဲဥပခဝနာတွေ့လာရင်ဘယ်လိုရှုမှတ်တချို့ကြတော့ဒုက္ခဝနာကိုမရှုမှတ်တတ်သေးပဲနဲ့ရှုမှတ်တဲ့ခါကျတော့ထွက်ပြေးတာမျိုးတွေနောက်ကိုမမှတ်ချင်လောက်ဖြစ်သွားတာမျိုးတွေဖြစ်တယ်ဗျတွေ့ဘူးတယ်တရားကိုစိတ်ပြတ်သွားတာမျိုးတွေအဲ့ဒါမျိုးတွေဖြစ်တယ်ချို့လည်းရံကောင်မှတ်တဲ့ခါကျတွေးကြောလေးကြောတွေပိတ်ဆို့ပြီးတော့အန္တရာယ်ဖြစ်တာတွေအသက်ဆုံးရှုံးတာတွေဒါတွေလည်းကြားဘူးတယ် အဲ့ဒါမျိုးလည်းမဖြစ်စေချင်ဘူးနော်အဲကြောင့်မို့အဲ့ဒါမျိုးမဖြစ်အောင်ကျမ်းမာရေးရှုတော့ကလည်းကြည်ရတယ်နော်ဒီဘဝဒီတစ်ချိန်တည်းနဲ့တရားရမယ်ဆိုတာကဟိုမသေးကြဘူးဗျာရလို့လောက်တာတမျိုးပေါ့မရမနဲ့တည်သွားလို့ရင်ဒေါသကြီးနဲ့ကြိတ်မိတ်တည်သွားတယ်လောဘကြီးနဲ့ကြိတ်မိတ်တည်သွားတယ်ဆိုရင်တော့ဒါအခုအတွက်ဟိုတရားရှုမှရှင်ကြောင့်အကောင်းပဲဖြစ်မလားအဆိုးပဲဖြစ်ပါတော့နောက်တစ်ခုဘုန်းကြီးတို့ဒီမှာ အချိန်လည်းရှိချိန်ရတော့ပြောတာပေါ့ဗျာဘာရတုတ်လေးပြောခြင်းပါဘာရတုတ်နော်ဘာရတုတ်ကအနှစ်ချုပ်ကတော့မြတ်စွာဘုရားတောတုမျိုးစေတုံအကြောင်းနေတော့ကအချိန်မှာရဟန်းတော်တွေကိုမိတ်ပါတယ်ခြေသားရဟန်းတော်တို့တဲ့ဒီတရားလေးမျိုးဟောမယ်နံပါတ်1ကနော်ဘာရဝန်တော်ကိုကိုအကြောင်းနောက်ဘာရဟာရဝန်တော်ကိုကိုဆောင်းတဲ့တဲ့ပုဂ္ဂိုလ် ဘာရဒါနာဘာရဒါနာဝန်တို့ဝပုဂ္ဂိုလ်ခံယူတဲ့ပုဂ္ဂိုလ်နော်ဝန်တို့ဝပုဂ္ဂိုလ်ပြစ်ချတဲ့ပုဂ္ဂိုလ်အဲ့လို၄မျိုးဟောပေးမယ်ဆိုပြီးတော့ဘာရတုတ်တန်ကိုဟောပါတယ်နော်အဲ့မှာဘာရတုတ်တန်နေမှာပရမကဝန်တို့ဝဘောဆိုတော့ဘာလဲလို့ဆိုလို့ရှိရင်ဝန်တို့ဝဘောဆိုတာစွန့်လန်းနေတဲ့ကုရတဲ့ခန္ဓာ၅ပါးဝန်တို့ဝဘောကြီးဒီခန္ဓာကိုယ်ကြီးရတာ ခန္ဓာကိုယ်ရလာရင်ဟိုစိတ်ရှိတော့ဝေနဲ့ခန္ဓာလို့သင်ညက်ခန္ဓာသင်္ခါဒါတွေကလည်းဖြစ်နေမှာပဲဒီဝန်တို့ဝင်အဲ့ဒီဒီဝန်တို့ဝိုးရဘယ်ချိန်သိတာလဲဆို မကြမ်းမာတဲ့ခါကျဒီခန္ဓာကိုယ်ရဝန်တို့ဝိုးရဆိုပိုသိတာလားအသက်ကြီးလာရင်ပိုသိတာဟိုထိုင်ရထတာလေးလာတယ်ကျမ်းမာကြီးမကောင်းလာရင်လေးလာတယ်အဲ့အဲ့ချိန်ကျပိုသိတာဝန်တို့ဝိုးပေါ့နော် ဓမ္မကြီးတွေဆိုတာသမီကိုယ်ဆောင်တာတို့ဘာလို့ဒါမျိုးဆိုပို့သိတာပေါ့နော်အဲ့တော့ဒီဝန်တို့ကိုဘိုးဆိုတာဘာကိုပြောရလဲပြောရင်ဥပါဒိုင်းအာယုံဖြစ်တဲ့ဥပါဒိုင်းခန္ဓာ၅ပါးကိုဆိုလိုတယ်ဒါဘုရားဟောတယ်ဒါလည်းခဏနာပြန်ပြောမယ်နော်တလောဆူလဝေဒံတော့လည်းဒါပြောခဲ့ပါဥပါဒနာခန္ဓာဥပါဒနာတပုတ်ခန္ဓာတပုတ်ဥပါဒနာဆိုတာကဆွဲလမ်းမှုခန္ဓာကအဖို့စုပေါ့နော်ဆွဲလမ်းမှုရဲ့အာယုံဖြစ်တဲ့တရားစုတွေကိုဥပါဒနာခန္ဓာလို့ခေါ်တယ်ပေါ့ နော်ဥပါဒံဆိုတာဘာလဲဆိုတဏှာနဲ့ဆွဲလန်းနဲ့ဒိဋ္ဌိနဲ့ဆိုဥပါဒံကသူက၄မျိုးရှိတာကိုအဲဒီဥပါဒံလေးမျိုးကာမှုပါဒံဆိုတာက ကိုယ်တဏ္ဏသူတော်ဘာတဏ္ဏမှာဟိုနှစ်သက်ညံ့နိုးမှုတော့နှစ်သက်ညံ့နိုးဆွဲလန်းမှုဒါကာမှုပါဒံတရားကိုရောက်အောင်တော့လောဘပဲဒိဋ္ဌုပါဒံအယူဆမှားတွေကို ဆွဲလန်းတာဒါဒိဋ္ဌုပါဒံတရားကိုရောက်အောင်ဒိဋ္ဌိသီလပတုပါဒံဆိုတာဘာလဲဆို ခွေးလိုနွားလိုခြင်းဆင်းရဲကလွတ်မြောက်တယ်အဲလိုခွေးတွေနတ်တွေခွေးတွေနွားတွေကိုယ်ပိုင်ဆင်းရဲဒုက္ခလွတ်မြောက်တယ်ဇမားတွေကိုနတ်တွေဇမားတွေကိုယ်ပိုင်ဆင်းရဲဒုက္ခလွတ်မြောက်တဲ့ဓာမျိုးတွေပေါ့ပူတဲ့ຢာဒီမှာပူခံမယ်အေးတဲ့ຢာဒီမှာရေချိုးမယ်အဲလိုလုံးနေမကောင်းမှုတွေပျောက်တယ်ဒီလိုယူဆတာမျိုးဒါကတော့သီလပတုပါဒံခေါ်တယ်ပြီးတော့အတ္တဝါသီလပတုပါဒံလည်းတရားကိုရောက်ကောင်းရင်တော့ဒိဋ္ဌိပါပဲ အတ္တဝါရူပါဒံဆိုတာလေတရားကိုရောက်ကောင်ဒိဋ္ဌိပဲအတ္တကောင်ဝိညာဉ်ကောင်လေးရှိတယ်လို့ရှုံတာပါနော်အတ္တကောင်လေးကဒီခန္ဓာကိုယ်ကြီးကအသက်ကြီးလာရင်တည်သွားတယ်ဒါပေမဲ့အတ္တကောင်ဝိညာဉ်ကောင်လေးကမတည်ဘူးနော်အဲ့လိုမျိုးယူဆနော်မပြည့်စည်ဘူးနောက်ဘဝတစ်ခုပြောင်းတာတတ္တဒိဋ္ဌိပါချို့ကြလေဒီအတ္တကောင်ဝိညာဉ်ကောင်လေးကဒီဘဝမှာပဲရှိတယ်တည်သွားရင်အကုန်လုံးပြတ်သွားရင်နောက်ဘဝဆိုမရှိဘူးဒါဥစေတာဒိဋ္ဌိပေါ့အဲ့လိုယူဆမှန်သမျှဒါတော့အတ္တဝါရူပါတော့ပေါ့နော် တော့ကာမုပါဒံကလောဘတဏဒိဋ္ဌုပါဒံသီလပရိပါဒံအတ္တဝရူပါဒံဒိဋ္ဌိပေါ့ထင်လွဲပြီးตายထင်လွဲပြီးတော့နော်ဆွဲလာတာตายရပြီးဆွဲလာတာဒါပါလောဘနဲ့ဒိဋ္ဌိနှစ်ခုပဲနော်အဲ့ဒီခန္ဓာ၅ပါးမှာလည်းဆွဲလာကြီးကခန္ဓာခန္ဓာ၅ပါးမှာဆွဲလာတာတွေကဘယ်မှာသွားဆွဲလာလဲဆိုကိုယ်ခန္ဓာကို ကြည့်လိုက်ပေါ့နော်ဒီခန္ဓာကရုပ်ခန္ဓာကိုပါလဲဆွဲလာတာ ရုပ်ခန္ဓာကိုယ်မျက်စိလေးကိုကြည့်ပြီးသဘောကျတယ်ဟောငါမျက်စိလေးလှလိုက်တာငါနှာခေါင်းလေးကလှလိုက်တာငါနှရွက်လေးကလှလိုက်တာအစာကြီးတော့ကိုယ်ခန္ဓာကိုယ်လေးကြည်မှန်ကြည့်ပြီးနှစ်သက်နေတာနော်ဒါကဘာလဲဆိုတော့ဒီကာမှုပါဒာနဲ့ကိုယ့်ရဲ့ခန္ဓာကိုယ်မှာနှစ်သက်မြန်လို့တာပြောတာဒါတွေကိုဘုန်းကြီးတို့တရားရှုမှတ်နေမှာသုံးဖို့ငါသားလေးငါသမီးလေးအစာကြီးလို့ပေါ့နှစ်သက်မြန်လို့တာဒါတွေပေါ့အဲ့ဒီ ဆွဲလာမြန်တွင်ကာမှုပါဒနဲ့ဆွဲလာတော့ပေါ့နောက်တစ်ခုကပါလဲဆိုတော့ကောင်းတဲ့ခံစားမှုနှစ်သက်ตาရပြီးဆွဲလာနေတယ်ငါသားငါသမီးတွေမှတ်သားမှုမှတ်သားပြီးဆွဲလာနေတယ်ပြုလုံးမှာအထုံးဝင်သင်္ခါရတွေကိုဆွဲလာနေတယ်စိတ်ကူးကြံစည်မှုတွေးတောမှုတွေကိုဆွဲလာနေတယ်ပေါ့ဒါကတော့ခန္ဓာ၅ပါးအာယုံပြုပြီးကာမှုပါဒနဲ့ဆွဲလာနေတဲ့သဘောပေါ့အများကြီးပါဗျာဒိဋ္ဌုပါဒနာအဲတော့ဆွဲလာနာဥပါဒံလို့မှတ်ထားမယ် ဆွဲလန်းခံရတာဥပါဒณะခန္ဓာနော်ငါငါဥစားလို့ဆွဲလန်းတာကဥပါဒံငါပဲငါဥစားပဲထင်မှတ်ခံရတဲ့အရာတွေတရားတွေဥပါဒณะခန္ဓာဒီလိုပဲမှတ်တာပဲနော်အဲတော့ပထမဆုံးကဝန်တို့ဝန်ဘိုးဆိုတော့နော်ဝန်တို့ဝန်ဘိုးကြောက်စရာကောင်းပုံကတိရစ္ဆာန်တွေကြတော့ကြည်လိုက်ခန္ဓာကိုယ်ဝင်ကြီးထမ်းလာကိုယ်ရဲ့ตาတဲ့ကောင် နိုင်တဲ့ကောင်စပြလာတယ်ကြီးနိုင်ငယ်ညင်းပေါ်တော့ခန္ဓာကိုယ်ဝန်တော့ဘောအဲ့ချိန်ကျတော့ကိုသိတာကိုကြီးတဲ့ကောင်ကအာကြီးတဲ့ကောင်စခံပြီးအဲ့မှာဒုက္ခတွေဖြစ်တာခန္ဓာကိုယ်ဝန်ကြီးနိုင်ငယ်ညင်းစားကြတယ်ဒီယန္တာများကြတော့ဒီခန္ဓာကိုယ်ဆွဲလမ်းမှုတွေ့တောင်းမရှိဘူးနော်ဘုန်းကြီးတို့လူသားတွေတိရိစ္ဆာန်တွေကကိုယ်ခန္ဓာကိုယ်တရားမရသေးဘူးဆွဲလမ်းမှုတွေ့တောင်းမှုရှိတော့ဆွဲလမ်းမှုတွေ့တောင်းမှုရှိတော့ခန္ဓာကိုယ်ရဲ့ဝန်တို့ကိုတိတ်နားမလဲ အသက်ကြီးတဲ့ခါတော့ယောဂဝိနာဖြစ်တဲ့ခါမှဒါမှပဲသူကသိတာ။ဘေးကနေတွေ့တဲ့ခါတော့အဲကြမှာခန္ဓာကိုယ်ရလေးလာမှနဲ့ခုနတိရိစ္ဆာန်နဲ့ကိုယ့်ကိုယ်တော့ပြောနေတာ။ကိုယ်နိုင်တဲ့ကောင်စားတော့တဲ့ခါမှအဲ့မှာကိုယ်ခန္ဓာကိုယ်ကဒုက္ခကြီးဟိုနှုတ်ဟိုကြီးသဘောမျိုးအဲကြမှာသိလာ။ယန္နာရှင်မြတ်တွေကြဒီခန္ဓာကိုဝန်တို့ဝန်ဖို့ရလေးလုံးလို့နော်။ဟောဒီခန္ဓာကိုဝန်တို့ဝန်ရတော့ငါဘလောက်ကြောင်ဆောင်ထားပါမလဲဒီလိုဆင်ញင်တော့ ပုရုဇဉ်နေကြဒီခန္ဓာကိုယ်ကြီးကตาရနေတဲ့တဏှာရှိတဲ့ခါကျတော့ဒီခန္ဓာလေးတယ်လို့မထင်ဘူးနော်ဘုံမင်းမစွမ်းဖြစ်လို့မသွားနိုင်မလာနိုင်မစားနိုင်မတော့နိုင်ကိုယ်လိုတိုင်းမဖြစ်တဲ့ခါမှသဘောပေါက်လာအဲ့လိုမှတ်တာဒီတော့ပြောချင်တာကတော့ယောဂဝင်တာကြီးကျယ်ခံစားတဲ့ခါမျိုးပြရနေတဲ့ကြုံတဲ့ခါမှာခုနခန္ဓာကိုယ်ကြီးရဲ့ဝန်တို့ဝဘသဘောကပို့သဘောပေါက်တယ်ပေါ့နော်ဒါကြောင့်အဲ့ဒီခါအဲ့ဒီကာလမျိုးရှုရင်ဝန်တို့ဝဘကြီးသဘောပေါက်ပြီးဒုက္ခသဘောလည်းပုံမြင်လွယ်ပါတယ် ။ဒါကြောင့်ခန္ဓာကိုယ်ကြီးကဝန်တို့ဝဘောဆိုတာဘာလဲမေးရင်ဝန်တို့ဝဘောဆိုတာဘာလဲမေးရင်ဆွဲလန်းနေတဲ့ဥပါဒေခန္ဓာ၅ပါးဒီလိုတာမမှတ်တာမယ်။ဝန်တို့ဝဘောဆောင်းတာဆိုဘာလဲဒီခန္ဓာကိုယ်ကြီးကိုဆောင်းနေတဲ့မောင်ဖြူမောင် မောင်ဒီစရည်တဲ့ခေါ်နေတဲ့ပုံကိုယ်တွေဘုန်းကြီးတို့တူတူပဲပေါ့။ဘာဖြစ်လို့ဒီဖះကဒီမောင်ဖြူမောင်ကစရည်ခေါ်တဲ့ပုံကိုယ်တွေဒါပုံကိုယ်ဆိုတာပညာပဲ။ဖះဒေသနာတရားဟောတဲ့အခါမှာ ပညာဒေသနာပရမဒေသနာနှစ်ခုရှိတော့ပေါ့ဗျာပညာဒေသနာလည်းဟောတယ်ပရမဒေသနာဆိုဒီယုတ်တရားတွေရှုရမယ်နံတရားတွေရှုရမယ်ယုတ်သဘောနံသဘောဒါပရမထအနေနဲ့ဟောတယ်ပညာအနေနဲ့လည်းဟောရတယ်ပညာအနေနဲ့ဟောရရင်အကြောင်းဆိုဒါလေးလည်းပြီးအောင်ပြောလိုက်ပါပြီးတော့ပညာအနေနဲ့ဟောရင်အကြောင်း၈ပါးပေါ့ဗျာနံပါတ်၁ကဟိရိဥတ္တပါကိုပြဖို့အတွက်ဘုရားကပညာဒေသနာဟောတယ်နော်ဘာဖြစ်လို့လဲဆိုတော့ ဒီခန္ဓာကိုယ်ကြီးကအကုသိုလ်တွေလောကမှာကြောက်တယ်ဒီခန္ဓာကိုယ်ကြီးအကုသိုလ်တွေလောကမှာရှော့တယ်ဘယ်သူမှ နားမလဲဒီမျိုးသမီးတွေကအကုသိုလ်လောကမှာရှက်တယ်ဒီမျိုးသားတွေကအကုသိုလ်နော်ပြောမှပြုရမှကြောက်တယ်အဲ့ဒီလို ပြောမှနားလည်နိုင်တယ်ဒါကြောင့်ပုဂ္ဂိုလ်လိုပညာလိုဒါကိုခေါ်တယ်နော်နောက်တစ်ခုကဒီကံတာကိုယ်ပိုင်ဥစ္စာရှိတယ်ဆိုတဲ့အကြောင်းကိုပြဖို့အတွက်ပညာထေသနာဟောတယ်အခန္ဓာကိုယ်က ဒီခန္ဓာကိုယ်တွေကခန္ဓာတွေကခန္ဓာကိုယ်တွေကခန္ဓာကိုယ်ပိုင်ဥစ္စာရှိတယ်ဆိုဘယ်သူမှနားမလဲအတ္တဝါတွေဟာပုဂ္ဂိုလ်တွေဟာကိုပြုလုပ်ထားတဲ့ကံတာကိုယ်ပိုင်ဥစ္စာရှိတယ်ကိုပြုလုပ်ထားတဲ့ကုသကအကုသလည်းကိုယ်ပိုင်ရှိတယ်ဒီလိုပြောမှနားလည်နေဒါကြောင့်မို့ဘုန်းကြီးတို့ပညာဒေသနာပုဂ္ဂလဒေသနာဟောရပါနောက်တစ်ခုကတော့ဗာလဲဆိုပုဂ္ဂိုလ်တည်တည်ပြုလုပ်ဆောင်ရွက်မှုစွန့်ရည်ကိုပြဖို့အတွက်ပုဂ္ဂလဒေသနာပညာဒေသနာဟောပါတယ် ဥပမာဆိုပါတော့ခန္ဓာကကြောင်းဆောက်တယ်ပြောဘယ်သူမှနားမလည်နိုင်နော်အဲဘယ်သူကကြောင်းဆောက်တယ်ဘယ်သူကတော့ဆေးရုံဆောက်တယ်ဒါမျိုးတွေအဲ့လိုပြောမှနားလေကြောင်းဆောက်လူတယ်ဘယ်သူကတော့ဆေးရုံဆောက်လူတယ်ဘယ်သူကတော့တရားဆောက်လူတယ်ဒါမှနားလေနောက်တစ်ခုကတော့ဗာလဲဆို အာနန္ဒရိယကံပေါ့ပြေသန္ဒရိယကံပြုဖို့အတွက်ပြဖို့အတွက်ပေါ့နော်ဒါပညာတိပညာဒေသနာ ပုဂ္ဂလဒေသနာဟောပါတယ် ပညာထေသနာပုဂ္ဂိုလ်ဟောရတယ်နော်ခန္ဓာကိုယ်ကအမေတတ်တယ်ဖေတတ်တယ်ဘယ်နားလိုက်မလဲနော်ဟောဒီသားကအဖေကိုတတ်လိုက်တယ်ဒီသားကအမေကိုတတ်လိုက်တယ်စာရီလို့ပေါ့အဇာတတကသူခမီးတော်ဘေမိသားမင်းကိုတတ်လိုက်တယ်အဲ့ဒါဆိုပုံနားလေဒါကြောင့်မို့အနန္တရိယကံပြဖို့အတွက်တောင်းနောက်ဗြဟ္မဝိဟာရကိုပြဖို့အတွက်ဘုန်းကြီးတို့ပညာဒေသနာဟောတယ် ဟောခန္ဓာတွေကခန္ဓာတွေကို ကျမ်းမာစေချမ်းသာဖို့ဘယ်နားမလည်နိုင်နော်အဲ့တော့မေတ္တာပို့တဲ့အခါကျပါလေတတ္တဝပညာအာယုံပြီးပို့ရတာပေါ့အဲ့လိုမျိုးပေါ့ယံပုဂ္ဂိုလ်ဘယ်သူကတတ္တဝါတွေကို ကျမ်းမာချမ်းသာပါစေယောဂီတွေကတတ္တဝါတွေကိုကျမ်းမာချမ်းသာပါစေယောဂီတွေကမြို့သမီးကိုကျမ်းမာချမ်းသာပါစေအဲ့လိုပို့မှဒါနားလေတာပေါ့နော်အဲ့ဒါမှတ်ထားနောက်တစ်ခုကတော့ဗာလဲဆိုနောက်တစ်ခု နံပါတ်6နေပုပ်ဝေနိဝတလောကိဉာဏ်ကိုပြဖို့အတွက်တဲ့ဒီဉာဏ်ကိုပြဖို့အတွက်ဘုရားကပုဂ္ဂလာဒေသဟောတယ်နော်ခန္ဓာရရှေးဘဝအမြင်နဲ့နောက်ဘဝအမြင်နဲ့ဆိုဘယ်လိုမှနားမလည်နိုင်ဘူးဒါမြတ်စွာဘုရားတို့ဇံပင်ဉာဏ်ပုဂ္ဂိုလ်တို့ဟိုလားရှေးဘဝရဟန္တာရှင်မြတ်တွေတို့ရှေးဘဝတွေကိုပြန်ပြီးအောက်မေ့နိုင်တယ်ဒါမျိုးတွေဆိုနားလည်နိုင်တာပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဘုန်းကြီးတို့ဒက္ခိဏဝိသုဒ္ဓိကိုပြဖို့နော် လောကဝါဒမပယ်ဘူးဒခိဏဝိသုဒ္ဓိဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ဒီခန္ဓာတွေကဆောင်းကိုလူတယ်ခန္ဓာတွေကဆောင်းကိုလူကညာတယ်ဘယ်သူမှနားမလဲနော်ဘုရားကအိမ်မှာလူဘေးပုဂ္ဂိုလ်တွေလူကံပုဂ္ဂိုလ်တွေပညာနေညာဟောရတာပေါ့နော်သီလရှိတဲ့ပုဂ္ဂိုလ်ကသီလမဲ့ပုဂ္ဂိုလ်လူရင်အလူဘေးပုဂ္ဂိုလ်ကစင်ကြတဲ့တဲ့အကျိုးပေးနိုင်တယ်သီလမဲ့တဲ့ပုဂ္ဂိုလ်ကသီလရှိတဲ့ပုဂ္ဂိုလ်လူရင်အတုကံပုဂ္ဂိုလ်ကစင်ကြယ်တဲ့အကျိုးကြီးမားနိုင်တယ် လူပေးလူသူရောအလူကံပုဂ္ဂိုလ်သီလမရှိရင် ကြီးမားတော့အကျိုးမပေးနိုင်ဘူးပေးလူသူရောလူကံပုဂ္ဂိုလ်သီလရှိရင်တော့ဟုတ်လားအကျိုးပေးအကျိုးကြီးကြီးမားမားပေးနိုင်တယ်ဒါမျိုးတွေဟောတာပေါ့ဗျာနောက်လောဟောလောကဝဟတော်မြတ်စွာဘုရားကြီးအရိယာကြီးမပယ်ဘူးဗျဒီတိုင်းပဲသုံးတယ်အများပြောပြောတယ်လို့ပြောတယ်နော်ဟောဗိမိတာဟိုဇာတတမင်းဘုရားဒီတာမညာဖလားသုံးလာပဲမြတ်တော်မင်းကြီးကောင်းတော်မင်းကြီးဒီလိုခေါ်တာပဲ အဲမင်းလူသားကောင်းကြီးဒီလိုရိုင်းဆိုင်မပြောဘူးဟင်းချင်းချင်းနဲ့လောကဝါဒတိုင်ပြောတယ်ယုံနာတရားတွေဒီလိုဟိုယုံကြည်ဒီယုံကြည်ဒီလိုဟိုနိုင်ကြီးဒီနိုင်ကြီးတို့ခေါ်တာမဟုတ်ဘူးဉာဏ်နဲ့ကသိတာပဲနော်ဒီသူ့နာမည်ကိုကြည်ချင်းကိုကြည်ချင်းခေါ်မှလာမှာပဲအဲ့ဒါမျိုးပေါ့ဒါလေးမှတ်ထားနော် နောက်ဝန်တို့ကိုခံယူခြင်းဆိုတော့ဗာလဲဆိုတော့ဒါလေးပြီးအောင်ပြောမယ်နော်ဝန်တို့ကိုခံယူတယ်ဆိုတော့ဒီตาရ နှစ်သက်တဲ့တဏှာပေါ့ဗျာအဲ့ဒါဘုံတို့ကိုခံယူလိုက်တာဒီခန္ဓာကိုယ်ပေါ်မှာตาရနှစ်သက်တယ်အဲလှပတဲ့ခန္ဓာကိုယ်လှပတဲ့အစဉ်ဆိုကြည့်ခြင်းနဲ့ကြည့်လို့အားမရဘူးကြည့်ပြီးကြည့်ခြင်းနဲ့ကြည့်လို့မရဘူးအတန်ကိုနှစ်သက်တယ်အနံ့ကိုနှစ်သက်တယ်စားရအောင်နှစ်သက်တယ်အတွေးကိုနှစ်သက်တယ်ဒါမျိုးတွေပေါ့အဲ့ဒီနှစ်သက်တဲ့တဏှာဟာသူကဘာလဲဝန်တို့ဝန်ကိုခံယူလိုက်တာပဲတဏှာဆိုတာကအမြဲတမ်းတောင့်တနေစားလုံးတဲ့သဘောအာယုံ ကိုနှစ်သက်လို့ချင်းတဏှာဖြစ်လာရင်ဘာဖြစ်လာလဲနောက်ထပ်အဲ့ဒီအာယုံဆွဲလန်းတဲ့ဥပါဒံဖြစ်တာပဲအဲ့တော့ဆွဲလန်းတော့ကိုယ်လိုတိုင်းဖြစ်အောင်လုပ်တာပေါ့ဗျာပြုလုပ်တော့ဘာဖြစ်လဲကုသကံတွေလောရတယ်အကုသကံတွေလောရတယ်ဒီကုသကအကုသကံတွေကြောင့်ကံကမ္မနိမိတ်ကရိနိမိတ်တဲ့အာယုံတွေပေါ်လာတယ်ဒီအာယုံဆွဲပြီးသေးတော့ဘဝတိခန္ဓာတိတွေဖြစ်လာတော့ဘဝတိခန္ဓာတိဖြစ်တော့အိုနာတိပေါ့နော်မသိတော့လိုခြင်းပေါ့လိုခြင်းတော့ဗာလဲ ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ယာယီယာယီတော့ခံရပြီတော့အိုနာ မွေးအိုနာတေဆိုတဲ့ဒုက္ခတွေခံရပြီတော့မွေးအိုနာတေမဖြစ်ခင်အိုနာတေမဖြစ်ခင်မှာလေဆိုရင်ဘူးဆွေငိုကြည့်ဝါနေရဒါတွေလက်ခံတော့ဒါကြောင့်မို့ဝန်တို့ဝန်ဖို့ခံရတယ်ဆိုတာဗာလဲဆိုရင်တဏှာပါပဲနော်မြင်ရတဲ့စိတ်ကိုနှစ်သက်လိုချင်တဲ့တဏှာဖြင့်ခန္ဓာဝန်လက်ခံခန္ဓာဝန်တို့ဝန်ဖို့ယူလက်ခံတယ်ဒါမျိုးမှတ်ထားမယ်နော် ဒါမျိုးအဲ့ဒါမျိုးနောက်နောက်တစ်ခုကြပါလဲဆိုတော့ဒီဝန်တို့ဝဘောကိုပြစ်ချခြင်းဆိုဒီဝန်တို့ဝဘောတွေပြစ်ချတယ်ဆိုတာတော့ဘာလဲဆိုဝိပဿနာရှုတာပေါ့တရားရှုတာပေါ့ပေါ်လာသမျှမြင်သမျှအာယုံနဲ့ဆက်စကတုံးလို့ပေါ့မြင်သမျှအာယုံ ကြားသမျှအာယုံစားသမျှအာယုအနန္တအနန္တရသမျှအာယုဒီပေါ်မှာမငြိမတွေ့အောင်မလုပ်ပါနဲ့ဝိပဿနာရှုမယ် ရှုတဲ့အခါကျပါလေအနေစာဒုက္ခနာတ္တမြင်အောင်ရှုရအောင်မြင်မြင်နဲ့ဒီလိုတွေမှတ်မှာပေါ့အဲ့ဒီပုံမှာပေါ်ပြီးပြောဖြစ်ပြီးပြမြင်ရမယ်ဒုက္ခမြင်အောင်ရှုရမယ်အနတ္တမြင်အောင်ရှုရမယ်အဲ့ဒီလိုရှုလို့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားရင်ဒီခန္ဓာကိုယ်ကြီးပုံမှာရောဒီခန္ဓာကိုယ်ပုံမှာတွေ့တာနေတဲ့တဏှာပုံမှာဘာမှလိုချင်မှုမရှိတော့အဲတော့ဝိပဿနာရှုရင်ခန္ဓာဝန်တို့ဝန်တို့ကိုပြစ်ချလိုက်တော့ ဝိပဿနာမရှိဘဲနေတော့ဒီခန္ဓာကိုယ်မှာနှစ်သက်တဲ့တဏှာဖြစ်နေမှာပဲလေခန္ဓာဝန်တို့ကြီးပေါ့အဲ့ဒါလက်ခန္ဓာပဲအဲ့လိုမှတ်တော့မယ်နော်ခု6နိုင်နဲ့9မိနစ်ရှိပါတယ်အဲ့တော့ဒါလေးကိုသစ္စာအနေနဲ့ဒီကုန်းချုပ်ရင်ဝန်တို့ဆိုတာဥပါဒနာခန္ဓာ၅ပါးဝန်တုတ်ဆိုတဲ့ဥပါဒနာခန္ဓာ၅ပါးဒုက္ခသစ္စာနော်ဒါဘုန်းကြီးတို့ဓမ္မစကြာသုံးပါနော်အချင်းကျုပ်အပြင်ဆွဲလန်းနေတဲ့ဥပါဒနာခန္ဓာ၅ပါးဒုက္ခပဲဒုက္ခသစ္စာပဲ ဒီဝန်တို့ကိုဘုယူတယ်ဆိုတဲ့တဏှာပေါ့နော်လက်ခံတယ်ဆိုတဲ့တဏှာတော့သမုဒိယသစ္စာဒါဟောနဲ့တူတူပဲဒီဝန်တို့ကိုဘုပြစ်ချတယ်ဆိုတော့တဏှာချုပ်ရေးကနေပါအောင်ပြောတာဝန်တို့ကိုဘုဒုက္ခရောဒုက္ခဝန်တို့ကိုဘုယူလက်ခံထားတဲ့တဏှာပေါ့ဒါတွေကိုပြစ်ချပြစ်ချတယ်ဆိုတာဒါတွေချုပ်ငိမ့်တော့ကျင့်တာနေပါအောင်ကျင့်တာအဲတဏှာချုပ်ငိမ့်ကြောင်းအကျင့်ဖြစ်တဲ့မဂ္ဂင်၈ပါးတော့မဂ္ဂသစ္စာပေါ့နော် အဲ့လောက်ထိဘုန်းကြီးတို့ကြင်ကြအထောက်ပါမယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကြင်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။